မနေ့ကဘဝတာဝန်ကြည်ပြပါစေဆိုတဲ့တရားကိုဘုန်းကြီးမနေ့ကဟောကြားပေးခဲ့တယ်ဒီနေ့မနေ့ကဟောကြားပေးခဲ့တဲ့တရားကိုပဲဘုန်းကြီးဆက်ပြီးတော့ဟောပေးမှာပေါ့မနေ့ကဘုန်းကြီးပြောခဲ့တယ်ဒီဘဝတာဝန်ကြည်ပြပါစေဆိုတဲ့တရားတော်ကိုမြတ်စွာဘုရားဟာမိဘကိုလှုပ်ကြွေးပြုစုတဲ့ယဟန်တော်လေးကိုအကြောင်းပြုခဲ့တာ ယဟန်တော်လေးတစ်ပါးကိုအကြောင်းပြုခဲ့တာဘသူကိုအကြောင်းပြုဟောတာလဲအဲ့ဒီယဟန်တော်လေးဟာဒီတိုင်းနေတာလားမိဘပြုစုတဲ့ယဟန်လားမိဘကိုပြုစုတဲ့ယဟန်မိဘကိုပြုစုလှုပ်ကြွေးတဲ့ယဟန်အဲ့ဒီယဟန်တော်လေးကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားခဲ့တာအဲ့ဒီယဟန်တော်လေးဟာတာမန်ပုဂ္ဂိုလ်လေးတော့မဟုတ်ဘူးတာဝတိပြည်မှာအင်မတန်ချမ်းသာကြွယ်ဝ ဂရေ80ကျွယ်ဝချမ်းသာတဲ့တထေကြီးတထေကတော်ကြီးရဲ့သားဖြစ်တယ်ချမ်းသာကြွယ်ဝတဲ့မိသားစုက ပေါက်ဖွားလာတဲ့သားလေးဒါပေမဲ့လို့မြတ်စွာဘုရားရှင်ရဲ့တရားတော်ကိုနာကြားရတဲ့အခါမှာသာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုလို့တဲ့ဆန္ဒတွေဖြစ်ခဲ့တာအဲလိုဆန္ဒဖြစ်ခဲ့ပြီးတော့မိဘများထံခွင့်တောင်းမိဘတွေကသဘောမတူဘူးဒါပေမဲ့လို့ မရရအောင်ဆန္ဒပြပြီးတော့မစမ်းမတော့မအိပ်မနေမိဘထံကယဟန်ပြုခွင့်ရအောင်ဆန္ဒပြပြီးတော့မှမိဘများဟာသားလေးအသက်သေးသွားလို့ရှိရင် သားလေးကိုမတို့မတွေ့ရမမြင်ရပဲနေလိမ့်မယ်ယဟန်ဘဝလေးနဲ့ယဟန်ဘဝလေးနဲ့ကရုံးပြောင်ပြောင်လေးနဲ့တွေ့နေရမြင်ရနေတော်သေးတယ်အဲဒီတော့ယဟန်ပြုခွင့်ကတို့ပေးလိုက်ကြစို့ဆိုပြီးတော့မိဘများယဟန်ပြုခွင့်ပေးလိုက်ရ အဲလိုယဟန်ပြုခွင့်ပေးလိုက်ပြီးတော့မြတ်စွာဘုရားထံမှာရောက်ပြီးတော့ဘုရားရဲ့ကျောင်းတော်မှာသာဝတိပြည်ဇေတဝန်ကျောင်းတော်မှာ9နှစ်တိုင်တိုင်ကံကြီးကံငယ်ဆောင်ပုံဆောင်နည်းတွေနားလေတက်ကြွအောင်ပရိယတိစာပေတွေသင်ကြားတယ်။ဘာတွေသင်ကြားလဲ။ဒီပရိယတိယဟန်ဘဝရောက်လာပြီဆိုရင်လည်းသမ္မတက်ပြီမတက်နဲ့မဖြစ်ဘူး။အဲဒါကြောင့်မို့ယဟန်ဘဝရောက်လာတဲ့အခါမှာလည်းယဟန်ရဲ့ ဝိနိသိက္ခာပုဒ်တွေယဟန်ရဲ့ကျင့်ကြံအထုတ်နည်းတွေနားလေကျွမ်းကျင်အောင်ငါးနှစ်တိုင်တိုင်ဇေရဝကျောင်းတော်မှာဇာပေတွေပညာသင်ကြားပြီးတော့မှသန္တရဝတ္တဒုက္ခတော့သန္တရဝဆင်းရဲကလွတ်မြောက်ရာဖြစ်တဲ့ဒီတတိပဋ္ဌာန်ဆိုတဲ့မေခင်အကျင့်မြတ်တရားတွေကျင့်ကြံအားထုတ်ဖို့အတွက်မိမိသာသနာတော်ဝင်ရောက်လာခဲ့တာဖြစ်တယ်။ဒါကြောင့်မိမိရဲ့ဆရာသမားထံကနေပြီးတော့ကမ္မထံယူပြီးတော့ တပိတ်တလုံးသင်္ကန်း၃၀နဲ့တောထွက်ပြီးတော့ယဟန်ပြုမယ်ဆိုပြီးတော့မြတ်စွာဘုရားတန်ကမ္မထံယူကမ္မထံယူတယ်ဆိုတာကမ္မထံအထုပ်ပုံအထုပ်နည်းတွေနာကြားခုဘုန်းကြီးတို့ယောဂီများရှင်မင်းဝန်သာသနာရိပ်သာရောက်လာပြီဆိုရင်ညနေ9နာရီအချိန်မှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားပြီးတော့သင်ကြားပေးထားတဲ့အလုပ်ပေးတရားတော်တနည်းအားဖြင့် သင်တန်းပေါ့တတိပဋ္ဌာန်သင်တန်းတရားတော်ကိုနာကြားရတယ်အဲလိုနာကြားကျင့်ကြံအားထုတ်နည်းတွေနားလည်ပြီဆိုမှတရားကွယ်ဝင် ပြီးတော့အားထုတ်ရအခုလည်းပဲအဲ့ဒီလိုတရားအားထုတ်ပုံအားထုတ်နည်းတွေကိုနာကြားသင်ယူပြီးတဲ့အခါတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွဲပြီးတော့တောထဲမှာဧကစားရီတပါးတဲ့တောချောင်းလေးထဲမှာတရား အားထုတ်နေတယ်ဘယ်နှပါးစုပေါင်းအားထုတ်တာလားတပါးတဲ့အားထုတ်တာလား အများစုပေါင်းပြီးတော့အာထုတ်တာမဟုတ်ဘူးတပါးတဲ့ဧကစားတွေတပါးတဲ့ကြင်ကြံအာထုတ်ပြီးတော့နေတာအဲလိုအာထုတ်တဲ့ခံပါလေးပဲတမန်ကဆံကမဟုတ်ဘူးကြိုးကြိုးစားစားအာထုတ်တယ်ရှင်းအမတ်နောက်အမတ်တွေစနေအောင်အာထုတ်တယ်ရှင်းတမာတိနောက်တမာတိတွေစနေအောင်အာထုတ်တယ်သို့တော့ဘလောက်ပဲကြိုးစားနေပြီမဲ့လို့လည်းပဲပါရမီမပြည့်စုံသေးတဲ့အခါကလည်းကြတော့သူတရားရရလားမရသေးဘူးလား တရားမရသေးချာဘူးအဲ့ဒီမှာကြိုးစားပြီးတော့တစ်နှစ်ကုန်သွားလိုက်ကြိုးစားလိုက်တစ်နှစ်ကုန်သွားလိုက်ကြိုးစားလိုက်နဲ့နောက်ဆုံး12နှစ်တိုင်တိုင်ကြာသွားတယ်ဘယ်နှစ်နှစ်ရှိသွားလဲအခုဘုန်းကြီးတို့ယောဂီများတလတောင်မပြည့်သေးဘူးဉာဏ်စဉ်တရားနာကျင်ပြီပြန်ကျင်ပြီဟိုမှာ12နှစ်အားထုတ်တာတောထဲမှာသွားပြီးတပားနဲ့12နှစ်တောင်ကြာပြီ အခုထိသူတရားမပြည့်စုံသေးဘူးတရားမရသေးဘူး ဒါနဲ့တနေ့မှာတာဝတိပြည်ဇေတဝန်ကျောင်းကအာဂန္တုယဟန်တော်တပါရောက်လာသူ့ရဲ့တောကျောင်းလေးမှာရောက်လာအဲ့ဒီတောကျောင်းလေးရောက်လာတဲ့အခါကလည်းကြတော့မိမိတို့အာဝတိကဝတ်ဆိုတာ ရှိတယ်အာဂန္တုမြန်လာတဲ့အခါကျတော့ဝကြည်ဝငယ်အားလုံးဆောင်ရွက်ပေးရခရီးဝကျိုးစိုးရအဲ့လိုနေရာထိုင်ခင်းများပေးပြီးတဲ့အခါရှင်ဘုရားရှင်ဘုရားဘယ်ကကြွလာပါသလဲဘုရား မေးလျှောက်တယ်ငါရှင်ငါတန်ဝတိမြို့စေတဝန်ကျောင်းတော်ကငါကြွလာတာဟောစေတဝန်ကျောင်းတော်ဒီလိုဆိုရင်မေးပါရစေဗျာရှင်ဗျာတန်ဝတိမြို့တွင်မှာဘယ်မြို့နယ်မှာဘယ်ရပ်ကွက်ထဲမှာအဲဒီမှာတထေကြီးတထေကတော်ကြီးတွေဒီလိုပုဂ္ဂိုလ်ကြီးတွေရှိပါတယ်ဗျာတထေကြီးဘသူတထေကတော်ကြီးဘသူပေါ့ အဲ့ဒီပုဂ္ဂိုလ်ကြီးတွေအဲ့ဒီဒကာကြီးတွေဒကမာကြီးတွေရောနေထိုင်ကောင်းကြရလားဗျာအဲ့ဒီမှာယဟန်တော်လေးကမေးတာမေးတဲ့အခါကလည်းကြတော့အာဂန္ဓုယဟန်တော်ကငါရှင်အဲ့ဒီတထေကြီးတထေကတော်ကြီးတွေဟာအင်မတန်မှကံဆိုးကြတယ်ကွယ်သူတို့မှာသားလေးတယောက်ရှိတယ် အဲ့ဒီမှာသူတို့သားလေးတယောက်ရှိတာကိုဒီသားလေးကလည်းပဲသာသနာတော်ဝင်ရောက်ပြီးတော့ရဟန်းပြုသွားကြတယ်သူတို့ခွင့်မပြုနိုင်ပေမဲ့သားလေးရဲ့အလိုဆန္ဒအတိုင်းလိုက်လျောပြီးတော့ရဟန်းပြုခွင့်ပေးလိုက်ကြရတယ်အဲ့ဒီသားလေးယဟန်ပြုတ်သွားတဲ့အချိန်ကစပြီးတော့မိဘနှစ်ပါးဟာဒီသားလေးပေါ်မှာပဲတတိယလွန်ဆော ပြီးတော့ဘာမှမလုပ်နိုင် မကင်နိုင် စီးပွားရေးတွေလည်းပဲဘာမှကိုမဆောင်ရနိုင်တော့တဲ့အချိန်တွေရောက်သွားတယ်အဲ့ဒီမှာ မိမိရဲ့အလုပ်ကံဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်ရဲ့မယုံမသားဆောင်ရွက်ကြမှုတွေကြောင့်စီးပွားဥစ္စာတွေပျက်စီးသွားကြတယ်။ငါရှင်တဲ့အဲ့ဒီတထေကြီးတထေကတော်ကြီးတွေဟာအခုသူတို့မှပိုင်ဆိုင်နာရလို့ဘာမှမရှိတော့ဘူးသူတို့မှခွက်လက်ဆွဲပြီးတော့ရွာစဉ်ရစဉ်ကိုလှက်ပတ်ပြီးတော့အင်းစဉ်လှည့်ပြီးတောင်းဆန်းနေရတဲ့ဘဝမျိုးရောက်နေရှာကြတယ်ကွယ်။ အဲ့ဒီသတင်းစကားကြားလိုက်တဲ့အခါကျတော့ဒီယဟန်တော်လေးဟာဒီခါလည်းမျက်ရည်ကြီးချအဲ့ဒီမှာမျက်ရည်ကြီးချလာတဲ့အခါငါရှင်ဘယ်လိုကြောင့်မို့လဲမေးတယ်အဲ့ဒီခါကျတော့မှယခုဒီမှာတောင်းဆနေရတဲ့ဇနီးမောင်နှံနှစ်ယောက်ဟာတပည့်တော်ရဲ့မဲတော်ခမဲတော်များဖြစ်ကြပါလေတပည့်တော်သာသနာတော်ဘောင်ကိုဝင်ရောက်ခြင်းတဲ့အချိန်ကာလမှာမိဘနှစ်ပန်းဟာခွင့်မပြုနိုင်ကြဘူး တပည့်တော်မိဘထံကနေပြီးတော့အတင်းအကျပ်ဆန္ဒပြပြီးတော့တပည့်တော်သာသနာတော်ဝင်ရောက်လာခဲ့တပည့်တော်ရဲ့ဝတ္တရားတွေပြက်ကွက်မှုကြောင့်အခုတပည့်တော်ရဲ့မိဘနှစ်ပါးဟာဒီလိုဒုက္ခတွေရောက်ရတယ်ဆိုတော့တပည့်တော်စိတ်ထဲမှာဘယ်လိုမှဖြစ်သိမ့်လို့မရနိုင်တော့ဘူးဗျာသူဟာတရားတွေ၁၂နှစ်အားထုတ်ထားပြီမယ်တရားရနေပြီလားမရသေးဘူးလားမရသေးတဲ့အတွက်ကြောင့်မို့အခုဒီမှာခံစားနေရတယ် မိဘနှစ်ပါးဒုက္ခရောက်နေတာကိုသိရတဲ့အခါခံစားနေရအဲလိုခံစားနေရပြီးတော့သူဟာဆက်လက်ပြီးတော့သူတရားတွေလည်းအားထုတ်ဖို့ရမစွမ်းနိုင်တော့အဲဒီမှာအာဂန္တုယဟန်တော်ကိုပဲအရှင်ဘုရားဒီမှာပဲအရှင်ဘုရားတရင်သုံးပြီးတော့နေတော်မူရစ်ပါဗျာတပည့်တော်မိဘထံမှာတပည့်တော်ပြန်မရစေတော့ဆိုပြီးတော့ အဲ့ဒီယဟန်တော်လေးဟာမိဘနှစ်ပါးထံမိဘနှစ်ပါးရှိအတာဝတိမြို့စီကိုဥတီပြီးတော့ပြန်လာတန်ဝတိမြို့စီဥတီပြန်လာတဲ့အခါကလည်းကြတော့ဇေတဝန်ကျောင်းတော်ကိုသွားတဲ့လမ်းကတလမ်းသာဝတိမြို့ကိုသွားတဲ့လမ်းကတလမ်းလမ်းစုံလွမ်းกว่าရောက်လာအဲ့ဒီလမ်းစုံလမ်းกว่าရောက်လာတဲ့အခါကလည်းကြတော့မိဘနှစ်ပါးထံအရင်သွားရရင်ကောင်းမလားမြတ်စွာဘုရားထံကိုငါအရင်သွားရရင်ကောင်းမလား စဉ်းစားမိဘနှစ်ပါးထံရောက်ရင်တော့ငါလူကိုလဲပြီးတော့မိဘနှစ်ပါးကိုပြည့်စုံလုပ်ကျွေးတော်မယ်အဲဒီလိုဆိုရင်မြတ်စွာဘုရားကငါဖူးတွေးဖို့ဆိုတာအလွန်ခက်ခဲသွားပြီဒီတော့ဘာပဲဖြစ်ဖြစ်ငါမြတ်စွာဘုရားထံကိုသွားမယ်ဆိုပြီးတော့မြတ်စွာဘုရားရှင်ကိုအရင်ဖူးမြော်မယ်ဆိုပြီးတော့အဲဒီမှာရဟန်းတော်လေးမြတ်စွာဘုရားကြောင်းတော်သွားအဲလိုမြတ်စွာဘုရားရှင်ကြောင်းတော်သွားတဲ့ခါကလကြတော့မြတ်စွာဘုရားရှင်ထံရောက်ယူသေးစွာရှိခိုးဥချ အဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးကလည်းပဲယဟန်တော်များကို မိဘရဲ့ကျေးဇူးတရားတွေကိုချီးမွမ်းပြီးတော့မာတု ပောတကံဆိုတဲ့သုတ်တံကိုမြတ်စွာဘုရားဟောနေတယ်။ဒါလည်းပဲဒီဟန်တော်လေးလာမာကို သိတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမိဘရဲ့ကျေးဇူးဂုဏ်တွေဟာဘလောက်ကြီးမားတယ်ဆိုတာကိုမြတ်စွာဘုရားဟောကြားနေတာ။အဲတော့ဘုန်းကြီးတို့ယောဂီများရောအခုမိမိတို့ဟာတရားသဘောနဲ့မဆင်ခြင်တဲ့ မိမိတို့ကိုယ်တိုင်မိမိတို့ပြန်လည်ပြီးတော့သုံးသပ်ဆင်ခြင်ကြည့်ပါမိမိတို့ရဲ့အနေအထားမိမိတို့ရဲ့အခြေအနေမိမိတို့ဒီလိုအသက်အရွယ်ရောက်လာအောင်ဒီလိုပညာတွေသင်ကြားနိုင်အောင်ဒီလိုကျမ်းကျမ်းမာမာနဲ့ဖြစ်အောင်မိဘတွေကမွေးခဲ့တဲ့ကျေးဇူးကျွေးခဲ့တဲ့ကျေးဇူးအတတ်ပညာသင်ကြားပေးခဲ့တဲ့ကျေးဇူးတွေမရှိဘူးလားအဲ့ဒီကျေးဇူးတရားတွေအခုဒီသားဖြစ်တဲ့ယဟန်တော်လေးဟာလေပဲဒီမိဘရဲ့ကျေးဇူးတရားတွေ အဲ့ဒီကျေးဇူးတရားတွေအလွန်များတာတွေကိုသူပေါ်လာတယ်သူ့ကိုမိဘများအလိုလိုက်ခဲ့တာတွေအတတ်ပညာသင်ကြားပေးခဲ့တာတွေချမ်းသာကြွယ်ဝတဲ့အတွက်ကြောင့်မို့လေပဲမိဘများသားလေးလိုလားတာမြတ်တွေအားလုံးကိုဖြစ်စည်းပေးလာတာဖြစ်တော့အခုပြန်လည်ပြီးတော့ဆင်ခြင်စဉ်းစားလိုက်တဲ့အခါကျတော့မိဘရဲ့ဂုံကျေးဇူးတွေဟာအလွန်များတာကိုတွေ့ရတယ်။အဲလိုမိဘရဲ့ဂုံကျေးဇူးတွေကို များတာတွေ့ရတဲ့အခါကလည်းကြတော့မိဘနှစ်ပါးကို ငါပြန်ပြီးတော့ပြုစုလုပ်ကျွေးမယ်ဆိုတာတွေသတိပြန်ရအဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲမာတု ပောတကဆိုတဲ့သုတ်တန်ကြီးမိဘရဲ့ဂုံကျေးဇူးတွေကိုရှင်းမှန်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူပါတယ်အဲတော့ဒီသုတ်တန်လေးကိုဘုန်းကြီးတို့ဒီနေရာလေးတွင်တပိုင်းဖြတ်ထားပြီးတော့မြတ်စွာဘုရားကမိဘရဲ့ဂုံကျေးဇူးတွေကိုထုတ်ဖို့ပြောတယ်လို့ဘုန်းကြီးတို့ယောဂီများကလည်းပဲမိမိတို့အပေါ်မှာရှိနေတဲ့မိဘရဲ့ဂုံကျေးဇူးတွေ ဒါလေးတွေကိုနားလေသဘောပေါက်အောင်ထုတ်ဖို့ပြောဖို့လိုအပ်ပါမိမမိဘတို့ကိုမိမိတို့အိမ်မှာကျေးဇူးများတဲ့ကျေးဇူးကြီးမားတဲ့မိဘရဲ့ကျေးဇူးတရားကိုသိတတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမမိဘများကိုမိမိရဲ့အိမ်ဦးခန်းမှာခေါ်တင်ပြီးတော့ပြုစုလှုပ်ကြွေးဖို့ရမလိုအပ်ဘူးလားဗျာပြုစုလှုပ်ကြွေးဖို့ရောမသင့်မေဘူးလား အဲဒီလိုလှုပ်ကြွေးပြုစုတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားကပြမာနဲ့တူတယ်လို့မြတ်စွာဘုရားဟောတယ်။ဘာနဲ့တူတာလဲလဲ။ပြမာကြီးနဲ့တူတယ်ပြမာနဲ့အတူနေတဲ့ပုဂ္ဂိုလ်တွေနဲ့တူတယ်တဲ့ပြမာကြီးများနဲ့အတူနေတဲ့ပုဂ္ဂိုလ်တွေနဲ့တူတယ်တဲ့။ဘာကြောင့်လဲဆိုတော့ရှေးဦးနတ်နဲ့တကွအတူတကွနေကြသူမြည်တယ်ဆိုတော့ဗြမာကြီးနဲ့အတူနေကြတဲ့ပုဂ္ဂိုလ်တွေဆိုတာကဘုန်းကြီးတို့ဗြမာတို့မြည်ပြီး မေတ္တာကရုဏာမုဒိတာဥပေက္ခဗြဟ္မစုတရားဘယ်နှပါလဲအဲတော့ဗြဟ္မာကြီးတွေဟာဒီဗြဟ္မစုတရား၄ပါးနဲ့အမြဲတမ်းမကွေမကွာမကွင်းမကွာအမြဲတမ်းရှိနေကြအဲ့ဒီလိုပဲတဲ့မိမိတို့ရဲ့မိဘများဟာလေပဲသာသမီများအပေါ်မှာဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ ဓမ္မဝိဟာရတရား၄ပါးမစွန့်ပဲနဲ့အမြဲတမ်းပွားများလျက်ရှိကြတယ်။ဘုန်းကြီးတို့ပြန်ပြီးတော့မိဘတိုင်းမိဘတိုင်းပေါ့ပြန်ပြီးတော့ဆင်ញင်ကြည့်ပေါ့မိဘတို့ဟာမိမိတို့ရင်သွေးငယ်လေးတူရလာပြီ။တထေသားလေးတီးလာပြီဆိုတဲ့အခါပေါ့မိခင်ရဲ့ဝမ်းကြတဲ့ထဲမှာသားရဲ့သမီးရဲ့လို့မသိသေးဘူး။အဲ့လိုသားရဲ့သမီးရဲ့လို့မသိခင်ကလေးကဒီမိမိရဲ့ ရင်ခွင်မှာပိုက်ထားရတဲ့အဲ့ဒီတာတန်ဒီလေးကောင်းစားချမ်းသာစီလိုတဲ့စိတ်ထားတွေမရှိဘူးလားအဲ့လိုတာတန်ဒီလေးကောင်းစားချမ်းသာစီလိုတဲ့စိတ်ထားရှိတဲ့အတွက်ကြောင့်မိဘဟာတရေလေးရလာပြီဆိုရင်အပူအစတ်တွေမရှောင်ရဘူးလားအပူအစတ်တွေစားတဲ့တောက်တဲ့ခံမှာဒီတာတန်ဒီလေးပူမှာဆက်မှာဆိုလို့ပူမှာဆိုလို့ပူလောင်မှာဆိုလို့အခမ်းရခဲမှာဆိုလို့ နေဆင်းရဲမှာဆိုလို့မိဘများဟာ အပူအဆက်တွေကြိုက်ပေမဲ့လို့လည်းပဲ မစားပဲမလုပ်ရလဲရှောင်ရတယ်နောက်ပြီးတော့အနေအထိုင်တွေအကုန်းအကွတွေအထိုင်အထားတွေကုန်းတာတွေကွာတာတွေဒါတွေလည်းပဲအနေအထိုင်တွေရောမရှောင်ရဘူးလားအတွင်းထဲမှာမိမိရဲ့ဒီမှာတန်တေသားလေးဟာအနေအထိုင်ခဲပြီးတော့နေမှာဆိုလို့မိမိတို့ရဲ့သာတန်တေလေးဟာဟိုရှိဘက်ကိုမျက်နှာလှည့်တာမဟုတ်ဘူးကြောဘက်ကိုမျက်နှာလှည့်နေတာ ကျိုးဘက်ကိုမျက်နှာလှည့်နေတာလေးကိုမိမိကရှေ့ကိုကုန်းမယ်ဆိုရင်တခါတခါကနေချိုးလိုက်တယ်လို့မနေဘူးလားအဲ့ဒါကြောင့်မို့ဒီမှာမိမိရဲ့သရေသားလေးအနေခက်ပြီးတော့ဆင်းရဲဒုက္ခရောက်မှဆိုတဲ့အတွက်အထံအထံအကုန်အပွားတွေကစပြီးတော့မရှောင်ရဘူးလားဗျာအဲ့ဒါသာသမီပေါ်မှာမေတ္တာထားတာဘာထားတာလဲမေတ္တာထားတာအဲ့ဒီတော့ဒီသာတန်တွေလေးမွေးဖွားလာပြီးရင်သွေးငယ်လေးဖြစ်လာတယ် အဲ့ဒီရင်သွေးလေးကမက်ပက်လက်အရွယ်လေးပက်လက်အိတ်တယုံလေးနုနယ်သေးတဲ့အရွယ်လေးရောက်တဲ့အခါကာလကြတော့ချင်းနေရင်နေကြဘိုးတွေစသည်ဖြင့်အဲ့ဒီမှာကြိုက်မှာဆိုတဲ့အတွေ့အိတ်အနေဆင်းရဲမှာဆိုတဲ့အတွေ့အဲ့ဒီမှာသာသနာလေးကို အမြဲတမ်းဂရုစိုက်ပြီးတော့မပြုစုရဘူးလားတကယ်လို့အဲ့ဒီသားလေးတွေသမီးလေးတွေကအဲအဲနဲ့ငိုတန်ကြားရင် အမေဖြစ်တဲ့ပုဂ္ဂိုလ် မင်းစားနေရင်ရောထမင်းဖြောင်းဖြောင်းစားလို့ရရလားအလုတ်လုံနေရင်ရောအလုတ်လုံလို့ရသေးရလားမရဘူးဟိုမှာသားလေးရဲ့တခါလေတဲ့အဲ့အဲ့နဲ့ငိုသာကြားလိုက်ပြီးသမီးလေးရဲ့တဲ့အဲ့အဲ့နဲ့ငိုသာကြားလိုက်ပြီးဆိုမိမိလုတ်ကင်နေတဲ့အလုတ်ဘလောက်ပဲအရေးကြီးကြီးတခါလေပြစ်ချပြီးတော့သားလေးစီသမီးလေးစီမပြေးဘူးလားပြေးပြီးတော့ဒီသားလေးသမီးလေးကိုပွေလိုက်ချီလိုက်ချော်လိုက်မောလိုက်အဲ့ဒီသားလေးဟာ ဒီသားလေးတွေသမီးလေးတွေရဲ့ဒီမှာကျင်နေချင်းနေကြိုက်မှကြိုက်တဲ့အတွက်ကြောင့်မို့ဆင်းရဲဒုက္ခရောက်မှာကိုဘုန်းကြီးတို့ဒီမှာတဏှာကျင်နာတဲ့စိတ်တွေမရှိဘူးလားဗျာအဲ့ဒီမှာဒီကလေးငယ်လေးကိုတခါတဲ့ဘေးလေးမှာထားဘေးလေးမှာထားပြီးတော့အခင်းလေးနဲ့သိပ်ထားပေးမယ်လို့လည်းပဲတခြားလုပ်ကိုဘာမှစိတ်ဝင်စားနိုင်ဘူးကလေးပေါ်မှာရင်အောင်မှလည်းကြောက်ရတယ်ခြင်ကိုက်မှလည်းကြောက်ရတယ်ရတောင်လေးတစ်ချောင်းနဲ့ခတ်ပေးနေရတယ် အဲဒီပုံမှာသားလေးပုံမှာဟိုကသားလေးကလည်းပဲနာလို့လဲနာတယ်ပြောနိုင်ရလားဆာလို့ရောဆာတယ်လို့ပြောနိုင်ရလားမပြောနိုင်တဲ့အတွက်ကြောင့်မို့သူဟာတဏှာစရာလေးဖြစ်နေတယ်အဲဒီမှာတဏှာကရုဏာတွေဖြစ်ပေါ်နေတာဟာဒါဘုန်းကြီးတို့သားသမီးအပေါ်မှာကရုဏာတရားတွေပွားနေတာဗာတရားတွေပွားနေတာ ਨੇ ကရုဏာတရားတွေပွားနေတာနော်ပက်လက်ဣတ္တဆအရွယ်လေးမှာဘာမှမလုပ်တတ်မကင်တတ်မပြောတတ် မဆိုတတ်တဲ့အချိန်လေးမှာမိဘများဟာဒီသားလေးကိုစားချိန်တန်းရင်အချိန်တန်းနို့ကြိုရိတ်တိုက်ကျွေးဖို့ရအတွက်အမြဲတမ်းအစဉ်နဲ့ဖြစ်အောင်လုပ်နေရတယ်။အဲဒီလိုကိုဒီမှာသားလေးပုံမှာတခါလေကရုဏာလေးတက်နေကြရ။ကရုဏာလေးပွားနေကြရ။ဟောသားလေးကမတ်တပြေးတတ်အရွယ်ဖြစ်လာပြီ။ထားနိုင်ထိုင်နိုင်ပြေးနိုင်ကစားနိုင်ဆော့နိုင်အဲဒီလိုအရွယ်လေးရောက်လာပြီဆိုတော့မိဘတွေရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလား။ အဲ့ဒီဝမ်းသာတယ်ဆိုတာမုရိတာပွားတာဘာပွားတာလဲသာသမီလေးကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေတာအခုသာသမီလေးတွေအရွယ်ရောက်လာတဲ့ခါကျတော့အတန်းချောင်းလေးထားကြတယ်သားတွေသမီးလေးတွေကစာမွေးတွေအောင်ရတယ်ဟိုးပထမဆင်းကရတယ်ဒုတိယဆင်းကရတယ်ပထမရတယ်ဒုတိယရတယ်စသည်ဖြင့်သားသမီးလေးတွေတခါတဲ့ကြောင်းသွားနေတဲ့အချိန်ကြောင်းပြန်နေတဲ့အချိန်ဒါလေးတွေကိုသားလေးတွေသမီးလေးတွေကြည့်ပြီးတော့ ဝမ်းမြောက်ဝမ်းသာဖြစ်နေတယ်ဆိုတာမုရိတာပွားပါပွားတာလေအဲ့ဒီကနေပြီးတော့အချိန်တန်ရွယ်ရောက်လူလန်းမြောက်လာအချိန်တန်ရွယ်ရောက်လူလန်းမြောက်လာလို့ကိုအိုးကိုအိမ်နဲ့တင့်တောင့်တင့်တဲ့နေထိုင်ကြတဲ့နေထိုင်နိုင်ကြပြီဆိုတဲ့အခါကျတော့ကိုလူအကင်နဲ့သားတွေကလည်းပဲအလုတ်ကင်လေးနဲ့သမီးတွေကလည်းအလုတ်ကင်လေးနဲ့ဟိုးဘုန်းကြီးတို့ဒီမှာတရားကြီးသာရောက်လာရင်တချို့ပုဂ္ဂိုလ်ကြီးကိုတရားလေးတွေကိုဖြောင်းဖြောင်းအာမထုံနိုင်ဘူး သားတွေအတွက်ဂုံယူပြီးတော့ကြွားရသမီးတွေအတွက်ဂုံယူပြီးတော့ကြွားကြတာတချို့ပုဂ္ဂိုလ်တွေကိုတရားကိုအာမထိုင်တယ်ဘူးကျမသမီးကအမေရိကန်မှာကျမသားကအင်္ဂလန်မှာဟိုဆရာဝန်ကြီးအင်ဂျင်နီယာကြီးပြောနေကြတယ်ဘယ်တော့ဝမ်းသာနေကြတယ်လဲဆိုတာစဉ်းစားကြည့်ပေါ့အဲဒီမှာသားတွေသမီးတွေအတွက်ဂုံယူမဆုံးဖြစ်ပြီးတော့နေကြတာကိုသားသမီးတွေကသူ့အိမ်တော်လေးနဲ့သူသူ့စည်းပွားရေးနဲ့သူသူ့အလုပ်ကိန်းနဲ့သူအဆင်ပြေနေတဲ့ခါကြတော့ဥပိ္ပခာပွား ပါပွားရလေအေးဥပေက္ခပွားအဲ့ဒီလိုသားသမီးတွေရဲ့အရွယ်အချိန်အခါလေးကြည့်ပြီးတော့အဲ့ဒီသားသမီးများ အပေါ်မှာမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရားဗြဟ္မစုတရားလက်ကင်ထားနိုင်သောကြောင့်ဗြဟ္မာတိမာတာပိတရောတဲ့စပိမှာမိဘများဟာဗြဟ္မာများနဲ့တူတယ်မိဘများဟာဘာနဲ့တူတယ်ဒီဗြဟ္မာကြီးများနဲ့တူတယ်တဲ့ မိဘဆိုတာဗြဟ္မာကြီးတွေလိုပဲဗြဟ္မာများဟာမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဆိုတရားလက်ကင်ထားမိဘများဟာလည်းပဲမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့သာသမီများပုံမှာဗြဟ္မဆိုတရားတွေလက်ကင်မထားကြဘူးလားနောက်ပြီးတော့မိဘတွေဟာကလေးအရွယ်ငယ်စဉ်မှစပြီးတော့ကိုသားသမီးလေးတွေကိုဒါကဘာခေါ်တယ်ဒါကဖေဖေခေါ်တယ်ဒါကမေမေခေါ်တယ်ဒါကပူဖိုးခေါ်တယ်ဒါကဖွားဖွားခေါ်တယ် ဒါကကိုကိုခေါ်တဲ့ဓမ္မမခေါ်တဲ့စသည်ဖြင့်ပြောတတ်ဆိုတတ်အောင်သင်ကြားမပေးကြဘူးလားအဲ့လိုသင်ကြားပေးကြတဲ့အတွက်ကြောင့်မို့ဒီကတော့ဖြင့်ဒါလေးတင်လားဆိုတော့နေတတ်အောင်ထိုင်တတ်အောင်တောက်တတ်အောင်စားတတ်အောင်သင်ပြပေးတယ်ဒါကဒီနေရာကပြုတ်တဲ့နေဒါကမပြုတ်တဲ့နေရာဒီနေရာကသွားတဲ့နေရာဒီနေရာကမသွားတဲ့နေရာဒါကဒီပုဂ္ဂိုလ်ကပေါင်းသင်းတဲ့နေဒီပုဂ္ဂိုလ်မပေါင်းသင်းတဲ့မူဆိုတဲ့အချက်လက်များကို ရှေးဦးစွာ မိဘများကတင်ကြမပေးကြဘူးလားဒါကြောင့်တင်ကြပေးတဲ့အတွက်ကြောင့်မို့မိဘများဟာပုပ္ပါစရိယာတိဩစရိမိဘများလက်ဦးဆရာခေါ်လိုက်တယ်တဲ့ဘာခေါ်လိုက်ပါလိမ့်မယ်မိဘရဲ့မိမိရဲ့ဆရာသမားလက်ဦးဆရာဟာဘသူလဲလို့မေးရင်ဘသူပါလိမ့်မယ်မိနေပါပဲဒါမိမိတို့ကိုစကားတတ်အောင်သင်ပေးခဲ့တာ မိမိတို့ကိုနေတတ်ထိုင်တတ်အောင်သင်ပေးခဲ့တာမိမိတို့ကိုသွားတတ်လာတတ်အောင်သင်ပေးခဲ့တာဒီမိဘကသင်ပေးတာအဲလိုမိဘကသင်ပေးတဲ့အတွက်ကြောင့်မိဘများဟာလက်ဦးဆရာတွေပဲဒါကြောင့်ဗျာမာတိမာတာပိတရောပုဗ္ဗဇရိယာတိဟောဇရိအာဟုနေယာသဗုဒ္ဓနာပဇာနာမနုကံပကဗုဒ္ဓနာပဇာနာသာသမိတို့အပေါ်၌သာသမိတို့အားအနုကံပကစင်တနာတတ်ကုန်သော မာတာပိတရောမိခင်ဖခင်ကျေးဇူးရှင်တို့သည်ဗျမ္မာမေတ္တာကရုဏာမုရိဒာဥပေက္ခာရိဟုသောဗျမဇုတရား၄ပါးတို့ကိုပွားစေတတ်သောဗျမ္မာမိကြပါပေကုန်၏ဣတိဤသို့ဝုစေတိပြောဆိုအပ်ပါပေကုန်၏မာတာပိတရောမိဘတို့ကိုပုပ္ပါစရိယာတိရှေးဥစွာဆုံးမပဲ့ပြင်းသွန်သင်ပေးတတ်သောကြောင့်လက်ဦးဆရာတို့မြည်ကြပါပေကုန်၏ မိဘများဟာရှေးဥစွာမိမိတို့ကို သင်ကြားပေးတဲ့ဖေဖေမမဖေဖေမေမေကိုကိုမမပုပ်ပုပ်ဖွားဖွားစသည်ဖြင့်ပထမဦးဆုံးမိဘများကမသင်ကြားဘူးလားအဲဒီလိုသင်ကြားတဲ့အတွက်ကြောင့်မို့ရှေးဥစွာသင်ကြားပေးတဲ့အတွက်ကြောင့်ပုပ္ပသရိယာတဲ့မိဘများဟာလက်ဥဆရာပဲတဲ့လက်ဥဆရာပဲတဲ့ဒါရင်လားဆိုတော့အာဟုနေယာသံအဝေးမှာဆောင်အပ်သောပူဇော်ပွဲကိုခံတိုက်ကုန်၏ဟူ၍လဲပဲဟိုစတိဆိုအပ်ပါပြီကုန်၏ အဲလိုမိမိတို့ပေါ်မှာကျေးဇူးတွေကြီးလွန်းလို့မိမိတို့ခရီးဝေးရောက်တဲ့အခါမှာလည်းပဲဘယ်မြို့ဘယ်ရွာဘယ်နိုင်ငံဘယ်ဌာနရောက်ရောက်ရောက်တဲ့နေရာမှာထူးထူးခြားခြားလေးမိဘနဲ့သင့်လျော်လျောက်ပတ်တဲ့အစာဟာရလေးပဲတွေ့တွေ့မိဘနဲ့သင့်လျော်လျောက်ပတ်တဲ့စေဝါဒစာလေးပဲတွေ့တွေ့မိဘနဲ့သင့်လျော်လျောက်ပတ်တဲ့ဝတ်ထည်လေးတွေပဲတွေ့တွေ့အဝေးကနေပြီးတော့ခရီးဝေးကြီးကနိုင်ငံရာခြားကလာတဲ့အခါမှာလည်းပဲမိဘတွေအတွေ့အဲ့ဒီလိုပူဇော်ပွဲတွေ ယူလာပြီးတော့အဲ့ဒီလူတန်းနာကိုမိဘများဟာခံယူထိုက်သလားမခံယူထိုက်ဘူးလားအာဟုနေရာစာအဝေးမှဆောင်းအပ်သောပူဇော်ဝဲကိုခံထိုက်ကုန်၏ဟူ၍လည်းပဲဘုဇတိဆိုအပ်ပါပေကုန်၏နောက်ဒါရင်လားဆိုတော့မိဘများသားသမီးများရဲ့အသက်ရှည်ဖို့အတွက်မွေးလာပြီသားလေးတွေဖြစ်လာပြီသမီးလေးတွေဖြစ်လာပြီ အဲ့ဒီသားငယ်သမီးငယ်လေးတွေအသက်ရှည်ဖို့အတွက်ဤအမျိုးမျိုးနဲ့သားသမီးများကို မဆောင်ရှောက်ရဘူးလားမပြုစုရဘူးလားအဲ့ဒီပြုစုတဲ့အထဲမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့သွေးကဖြစ်တဲ့နှုတ်ရည်ဘာကဖြစ်တဲ့နှုတ်ရည်လဲအေးမိမိရဲ့ခန္ဓာမှာဖြစ်လာတာသွေးကဖြစ်တဲ့နှုတ်ရည်ကိုတိုက်ကျွေးပြီးတော့မိမိရဲ့သားလေးတွေသမီးလေးတွေကြီးပွားလာအောင်အသက်ရှည်လာအောင် မစောင့်ရှောက်ရဘူးလားမမွေးမြူရဘူးလားကဲဒီတော့မိဘကျေးဇူးတွေမရှိဘူးလားနောက်တကဖခင်ဖြစ်တဲ့ပုဂ္ဂိုလ်မိမိရဲ့ဖခင်ကလည်းပဲမိမိတို့ရဲ့မိသားစုစားရေးဝေရေးနေရေးကျမ်းမာရေးအဲ့ဒီတန်တာတွေကိုချမ်းချမ်းသာသာ နေနိုင်ဖို့အတွက်မိသားစုပြည့်ပြည့်စုံစုံနေနိုင်ဖို့အတွက်ဟောဒီသားလေးတွေသမီးလေးတွေစားကျင်တာစားနိုင်အောင်ဝတ်ကျင်တာဝတ်နိုင်အောင် သွားကျင်တာသွားနိုင်အောင်ကစားကျင်တာကစားနိုင်ဖို့အတွက်မိဘကဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှာဖွေပြီးတော့မပေးရဘူးလားအဲလိုဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကအလုတ်ကင်ကြီးရှည်တန်းကလုတ်ကင်ရှာဖွေ ပေးရတဲ့အတွက်ဖခင်ရဲ့ကျေးဇူးတွေရောမရှိဘူးလားဗျာရှိတယ်ဒါကြောင့်မို့ယနေ့လောကအလယ်မှာယခုလိုလောကကြီးအလယ်မှာမိမိတို့တင်းနဲ့တဲတဲနဲ့နေနိုင်ထိုင်နိုင်တာသွားနိုင်လာနိုင်တာသုံးနိုင်ဖြုံးနိုင်တာပညာတွေသင်ပြီဆိုရင်လည်းပဲ တကယ်အထက်တန်းကြပြီဆိုတဲ့ကြောင်းကောင်းကောင်းတွေကိုသွားပြီးတော့တက်နိုင်တယ်ဆိုတာဟာမိဘရဲ့ကျေးဇူးဘသူရဲ့ကျေးဇူးလဲဒီအဲ့ဒီလောက်ကျေးဇူးများတဲ့မိဘများကိုမိမိတို့ဟာမိမိတို့ရဲ့ဒီမှာဘဝမှာပြည့်စုံကြွယ်ဝချမ်းသာလာတဲ့အခါမိဘများကိုအိမ်ဥကန်းမှာတင်ပြီးတော့စားကောင်းတောက်ပွဲတွေနဲ့ကျွေးမွေးပြီးတော့ဝတ်ကောင်းစားကောင်းတွေဝတ်ဆင်ပေးပြီးတော့ဝတ်ကြည်ဝတ်ငယ်ဝေယဝတ်ဆပြုစုပြီးတော့ နေ့စဉ်နေ့တိုင်းဘုရားကမ်းမှာထားပြီးတော့ရှိခိုးဥချသင့်သလားမချသင့်ဘူးလားအမြဲတမ်းမိဘများကိုအလုတ်သွားတော့မယ်ဆိုရင်လည်းပဲဘုရားဥချဥချပြီးမိဘနှစ်ပါးဥချအလုတ်ကပြန်လာပြီဆိုရင်လည်းပဲဘုရားကိုဥချမိဘနှစ်ပါးကိုဥချအဲ့ဒီလိုကိုအမြဲမပြတ်ရှိခိုးဥတင်ပြီးတော့နေသင့်တယ်။ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာတတမဟိနေနာပတ္တိယတတမဟိနေနာပတ္တိယတက္ကရိယာသပန္တိတော် အန္ဒီနာအထောပန္နိနာဝဋ္ဌတယနေဝဋ္ဌနာနေတယနေနာသာတတမတိတတမဧဝတတမဟိတတမဧဝထူကြောင့်သာလျင်ဗန္ဒီတော်ပညာရှိသောအမျိုးကောင်းသာအမျိုးကောင်းသမီးသည် နေထိုမိအိုဖာအိုတို့ကိုလမတ်တရားရှိခိုးအမြဲမပြတ်ရှိခိုးရ၏အနေနာသာထမင်းဖြင့်၎င်းအထောထူမျိုးဗန္ဒီနာသာဖြောယမကတို့ဖြင့်၎င်း ဝဒေနာဇာအဝတန်းဇာတို့ဖြင့်၎င်းအဝတန်းဇာဆိုရင်လည်းပဲသူ့ရဲ့ယာတိဥဒုအလိုက်ပေါ့နွေယာတိရောက်တဲ့အခါကျတော့အေးတဲ့အသားလေးတွေအဝတ်အထည်လေးတွေဝယ်ယူဆင်းမြန်းပေးရမိုးရာသီရောက်ပြန်တော့ထူထူထဲထဲအဝတ်ထည်လေးတွေဆင်းမြန်းပေးရဆောင်းရာသီရောက်ပြန်တော့လည်းပဲနှွေးထွေးတဲ့အဝတ်ထည်လေးတွေဆင်းမြန်းပေးရဒါကြောင့်မို့သူ့ရဲ့ရာသီဥတုအလိုက်ပေါ့ ဝဋ္ဌိနာသံအဝတ္တံသာဖြင့်လည်းကောင်းတယနိနာသံဟိယံနိယဖြင့်လည်းကောင်းတဂရိယသာယူသေးသမှုဤပြုရာဤပူဇော်ဤပူဇော်ရာဤအဲ့လိုမိဘများကိုစားစရာတွေလည်းအမွန်မြတ်ထားပြီးပြုစုကြွေးမွေးဝတ်စရာတွေလည်းပဲအမွန်မြတ်ထားပြီးဝတ်ဆင်ပေးနေရာတိုင်းကကောင်းမွန်စွာထားပြီးခြေစုပ်လက်နဲ့ကိုပြီးယင်ပြီးပြုစုပြီးတော့မိဘရဲ့ခြေစုပ်တွေကိုမိမိတို့ကတဖန်ပြန်ပြီးတော့မဆက်တင်ဘူးလား မိဘရဲ့ကျေးဇူးကိုသိလဲသိရတယ်။သိပြီးတော့လည်းပဲဆက်ရတယ်။ဘုန်းကြီးတို့ဘောရဏစကားလေးရှိတယ်။တိကာတိလျက်အဆက်ခက်တာကျေးဇူးတဲ့။တိကာတိလျက်အဆက်ခက်တာကျေးဇူးတဲ့။ကဲပြောကြည့်စမ်းပါပါမလိမ့်မယ်။မိဘရဲ့ကျေးဇူးတွေရှိတယ်ဆိုတာမသိဘူးလား။ ဒါပေမဲ့ထပ်ဖို့ကြတော့ခက်နေကြတယ်မိမိကသူ့သားကြီးမှဟောသူ့သားကြီးမှမိမိကချစ်တာသူ့ကြမချစ်ခဲ့ဘူးသူငယ်ငယ်တုန်းကဘာဝယ်ပေးတယ်ဆိုရင်သူ့သားကြီးမှဟောချစ်လာပြီဟောဖေဖေကလည်းပဲသူ့သမီးမှသားချစ်တဲ့ပုဂ္ဂိုလ်ကတွက်လာပြီလေသူ့သမီးမှဘာမဆိုသူ့သမီးပြောလိုက်ရင်အကုန်လုပ်ပေးတယ်ဖေဖေကငါဆိုရင်ပြစ်ထားတယ် ပြန်ပြီးတော့တခါလေဟိုတုန်းကငငယ်တုန်းကခံစားချက်တွေပြန်ပေါ်လာကျေးဇူးရှိတယ်ဆိုတာတော့မသိဘူးလားသိပြီးတော့ကျေးဇူးဆရမယ့်အချိန်ကြတော့စပ်ဖို့လွယ်သလားခဲရင်သလားသိခက်ခဲနေကြတယ်အဲ့ဒါသတိထားကြတယ်သတိရှိရတယ်ကျေးဇူးဆပ်ဖို့ဘာမှမခက်ခဲနဲ့မိဘလည်းဖခင်ကလည်းသားသမီးပေါ်ချစ်တာပဲသားပေါ်လည်းချစ်တာပဲသမီးပေါ်လည်းချစ်တာပဲမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲသားပေါ်သမီးပေါ်ချစ်ကြတာကြီးတယ်ပဲအားလုံးဟာ ဒီမိဘနှစ်ပါးလုံးရဲ့ကျေးဇူးတွေမိမိတို့သာသမီတိုင်းသာသမီတိုင်းမရှိကြဘူးလားဗျာသာသမီတိုင်းရှိကြတယ်ဒါကြောင့်မို့တိကာတိလျက်အဆက်ကတာကျေးဇူးတဲ့တက္ကာတက်လျက်အဟောခက်တာတရားတဲ့တချို့စာပေတွေတတ်တယ်တရားဟောဖို့ကြတော့သိခက်ခဲနေတယ်မဟောတတ်ဘူးဘုန်းကြီးတို့စာသင်တဲ့ကြီးတွေမှာရှိတယ်ဆရာတော်ကြီးတွေစာရီတက်လိုက်တာ ကမ္မပဏိတဘောဓစိတ်ကြီးတွေရဒါပေမဲ့အဲ့ဒီဆရာတော်ကိုတရားတောင်းကြည့်တော့ဒါမဟောတာတော့စပဲချတတ်တယ်တရားမဟောတာတက္ကတလည်းဟောခဲ့တာပါတယ်လေတရားဟောကဟောလည်းအကျင့်ခဲ့တာဝိပဿနာတဲ့ဟောကဟောလည်းဘာခဲ့တာလဲဒီအကျင့်ခဲ့တာကဝိပဿနာတချို့တရားဟောနေကြတယ်ဒါပေမဲ့ကိုယ်တိုင်လက်တွေ့ ကျင့်ဖို့ကြတော့ဝိပဿနာဘာဝနာကျင့်ဖို့ကြတော့မတတ်နိုင်ဘူးကွာပင်မနေဆိုပြီးနောက်ဆုံးနေကြတယ်တကယ်တမ်းကျင့်ဖို့ကြတော့လွယ်သလားခဲရင်သလားခဲရင်တယ်ဒါကြောင့်မို့မိဘကျေးဇူးဟာလည်းတိတယ်အဆက်ခက်တယ်တရားဟာလည်းပဲတတ်တယ်ဒါပေမဲ့ခေါ်ခက်တယ်ဝိပဿနာကလည်းပဲဟောတာဟောနေကြတယ်ဒါပေမဲ့ကိုယ်တိုင်ကြတော့လက်တွေ့ကျင့်ဖို့ကြတော့မခက်ခဲကြဘူးလားဒီခက်ခဲကြတယ်ဒါကြောင့်မို့မိဘရဲ့ကျေးဇူးကိုသိပြီးတော့ အဆတ်မခက်ဖို့အရေးမကြီးဘူးလားဗျာ။ရေးရေးကြည့်တယ်မိဘရဲ့ကျေးဇူးတရားတွေဟာတကယ်တမ်းသာမိမိတို့သတိထားကြည့်ဆင်ခြင်ကြည့်သတိထားကြည့်လေဒါပေမဲ့လို့လည်းပဲကိုကတခုခုကိုနာကြည့်ထားရင်တော့မိဘကျေးဇူးတွေကမပေါ်တတ်ဘူး။အဲကိုကို၌ကတခုခုကြုံတွေ့လာတဲ့အခါပေါ့အရေးတခုခုကြုံတွေ့လာတဲ့အခါအဲ့ဒီအချိန်မျိုးရောက်ပြီဆိုရင်ပြန်ပြီးတော့မိဘကျေးဇူးတွေကိုသဘောပေါက်လာတတ်တယ် အဲ့ဒီခါကျတော့မိဘကျေးဇူးတွေကိုပေါ်လာတတ်တယ်အဲ့ဒီခါကျတော့မှမိဘရဲ့ကျေးဇူးတွေဟာအင်မတန်မှကြီးမားပါလားဒီလောက်ကြီးမားတဲ့ကျေးဇူးတရားတွေဟာလောကီနည်းနဲ့စပ်ဖို့တော့ဖြင့်ကြည်အောင်စပ်ဖို့လွယ်ပါမလားမလွယ်ဘူးဒါကြောင့်မိဘရဲ့ကျေးဇူးနဲ့နှိုင်းစာလိုက်မယ်ဆိုရင်တဲ့ဒီမှာဟောဒီမှာမဟာပထဝီမြေကြီးဟာ ဒီမဟာပထဝီမြေကြီးဆိုတာအင်မတန်မှကြီးကျယ်တာပဲဒါပေမဲ့မိဘတို့ရဲ့ကျေးဇူးတရားနဲ့နှိုင်းယှဉ်ကြည့်လိုက်ရင်ကြီးရွက်ငယ်ဝါးရွက်ငယ်ပမာဏပဲရှိတယ်ပထဝီဝေလူကံဗတ္တစက်ကဝါလာဒုခိဖလံတဲ့တိနေရူဝမိကောခုတ်တော်သမုဒ္ဒော ပါတိကောယထာပထဝီယူဇနာ2သိန်း4000အထုရှိသောမြေကြီးသည် မဟာပဒဝီမြေကြီးရဲ့အထုထေကြီးဟာယူဇနာပေါင်းဘယ်လောက်ရှိတာလဲ2သိန်း4တောင် အထုရှိတယ်တဲ့အင်မတန်ထူတယ်ဒါကြောင့်ယူဇနာ2သိန်း4တောင်အထုရှိတဲ့မဟာပဒဝီမြေကြီးသည် ဝေလူကပါတံအမိမိခင်ရဲ့မိဘရဲ့ကျေးဇူးနဲ့နှိုင်းချိန်ကြည့်မယ်ဆိုပါရင်ဝမ်းရွယ်ငယ်စည်းရွယ်ငယ်မြပမာဏသာ ဖြစ်ပါပေ၏မဟာပထဝီမြေကြီးဒီလောက်ကြီးကျယ်တဲ့မဟာပထဝီမြေကြီးဟာ မိဘကျေးဇူးနဲ့များနှိုင်းစားလိုက်ရင်ကြီးမားလာတာလားသေးငယ်သွားတာလားတကယ်ဇီးရွက်ရဲ့ဇီးပင်ရဲ့အရွက်ကလေးလောက်ဝါးရဲ့အရွက်ကလေးလောက်ပဲရှိတော့တယ်တဲ့စက်ကဝါလံယူဇနာတသန်း2သိန်း3450အပြောကျဲသောစက်ကြဝလာတိုက်သည်ဒုခိဖလံမိဘရဲ့ကျေးဇူးနဲ့နှိုင်းရှင်ကြည့်မယ်ဆိုပါရင်နဲ့ဟဲ့ရဲ့နှစ်ဖားပေါင်းမျှတာရှိပါပြီ အဲ့ရဲ့နှစ်ပါးပေါက်ဆိုတာကြည်ကြီးလားကျဉ်းကျဉ်းလေးလားကျဉ်းကျဉ်းလေးရဲ့အာနှစ်ပါးပေါက်ဆိုတာဒီစကြဝဠာကြီးဟာယူဇနာပေါင်းတသန်း2350ရှိတယ်တဲ့အဲ့လောက်ကျေပြောတယ်အဲ့လောက်ကျေပြောတဲ့ဒီဘုန်းကြီးတို့ဒီမှာစကြဝဠာကြီးဟာလည်းပဲမိဘရဲ့ကျေးဇူးနဲ့နိုင်လိုက်တဲ့ခါကျတော့အကြီးကြီးဖြစ်သွားတာလားသေးသေးလေးဖြစ်သွားလားအနှစ်ပါးမြောက်ဒီလိုဆိုတော့မိဘကျေးဇူးကသေးတာလားကြီးတာလား မိဘကျေးဇူးဒီလောက်ကြီးတယ်တဲ့သိနေသူယူဇနာ7400အပြောကျဲသောယူဇနာ7400အမြင့်ဆောင်သောမြင်းမို့တောင်းမင်းသည်ဝမ်းမိကိုခုတ်တော်မိကျေးဇူးနဲ့မိဘကျေးဇူးနဲ့နှိုင်းချိန်ကြည့်မယ်ဆိုပါလျင်တောင်းဖို့ငယ်မြတာသို့မဟုတ် ပေါက်ခါစားဖြစ်တဲ့နွားရဲ့ဥကြိုမြတာဖြစ်ပါ၏ ဘုန်းကြီးတို့မြင်းမို့တောင်ကြီးဟာဆိုရင်လည်းပဲယူဇနာပေါင်း8000နဲ့4000မြင့်တယ်တဲ့မြင်းမို့တောင်ကြီးဟာအမြင့်ကြီးပဲဒါပေမဲ့လို့လည်းပဲမိဘရဲ့ကျေးဇူးနဲ့နှိုင်းချိန်လိုက်လို့ရှိရင်တောင်ဖို့ငယ်လေးလောက်ပဲရှိတယ်တဲ့သို့မဟုတ်နွားရဲ့ဥကြိုလေးနွားရဲ့ဒီမှာဥကောင်းကနေထွက်ဆက်အဲ့ဒီပေါက်ခါစားဥကြိုငယ်လေးများလောက်ပဲရှိတော့တယ်မိဘရဲ့ကျေးဇူးနဲ့နှိုင်းရင်မှာ အဲ့ဒီဘုန်းကြီးတို့ယောဂီများမြင်းမူတောင်ကြီးဟာသေးသွားတာလားကြီးလာတာလားသေးသေးလေးပဲကျန်တော့တယ်မိဘကျေးဇူးတွေကဘာဖြစ်တာလဲကြီးမားတာဒါကြောင့်သမုဒ္ဒောယူဇနာ7400သမုဒ္ဒောယူဇနာ7400အပြောဆောင်သောသမုဒ္ဒရာသည်ဘာတိကောယထာမိဘကျေးဇူးနဲ့နှိုင်းချိန်လိုက်မယ်ဆိုပါလျင်ရေခွဲ့ငယ်မြတာရှိပါ၏ သမုဒ္ဒရာကြီးဟာတခါနဲ့တင်းလောက်ကျေပြောတဲ့သမုဒ္ဒရာကြီးဟိုဘက်ကန်းဒီဘက်ကန်းကြည့်လို့မြင်မှမလားအဲ့ဒီလောက်ကျေပြောတဲ့သမုဒ္ဒရာကြီးဟာမိဘကျေးဇူးနဲ့နှိုင်းဆန်လိုက်ရင်ဟိုဟောဒီရေကွက်လေးထဲမှာရှိတဲ့ရေဘွက်ကလေးလောက်ရေကွက်ကလေးလောက်ပဲရှိတော့တယ်တဲ့ကြီးမသွားတာလားသေးငယ်သွားတာလားဒါကြောင့်မို့မိဘရဲ့ကျေးဇူးတွေဟာဘုန်းကြီးတို့ယောဂီများသိချစဉ်းစားကြည့်ရင်နည်းနည်းလေးလားအများကြီးလား အများကြီးမိဘရဲ့ကျေးဇူးတွေတေချာစဉ်းစားကြည့်လေတွေးလေပေါ်လေတွေးလေပေါ်လေစဉ်းစားလေပေါ်လေဒါကြောင့်မို့မိဘကျေးဇူးဂုံတူးကြီးကျယ်ကဘာမြေကြီးကြီးရွက်ပုံနဲ့မြင်းမိုကြိုလောက်ရေပေါက်ပင်လဲအာကာသအမြနှစ်ဖားငယ်လို့ဒီလိုရှင်းရှင်းဆရာတော်များကဆောင်းပုတ်လေးစီထားတယ်ကဲဒါလေးဆိုကြည့်အောင်မိဘကျေးဇူးဂုံတူးကြီးကျယ်ကဘာမြေကြီးစည်းရွက်ပုံနှင့် မြင်းမို့ဂျိုလောင်းရေပေါင်းပင်လေအာကာတအမြနှစ်ပါးငယ်မိဘကျေးဇူးဂုံတို့ကြည်ကျဲကဗာမြေကြီးဒီရွယ်ပုံနဲ့ ကဘာမြေကြီးဟာဘုန်းကြီးတို့ယောဂီများ2,400အထူးရှိတဲ့ကဘာမြေကြီးအဲဒီလောက်ကြီးကျယ်တဲ့ကဘာမြေကြီးဟာဟောမိဘကျေးဇူးနဲ့နိုင်ရင်ဘလောက်သာကျန်တော့တယ်ဒီကြီးရွယ်ငယ်လေးလောက်ပဲရှိတော့တယ်ဒီကဘာမြေကြီးကြီးရွယ်ပုံမြင်းမိုဂျိုလောက်ရေပေါင်းပင်လေဘုန်းကြီးတို့ဟိုသိနေလို့ဆိုတဲ့မြင်းမိုတောင်ကြီးဟာလည်းပဲ၈000၄000အမြင့်ဆောင်တယ် အဲ့ဒီ8400အမြင့်ဆောင်တဲ့မြင်းမို့တောင်ကြီးဟာလည်းပဲနွားရဲ့ပေါက္ခသဂျုံငယ်လောက်ပဲရှိတော်တယ်တဲ့ဟိုသမုဒ္ဒရာပင်လေပြင်ကြီးအဲသမုဒ္ဒရာပင်လေပြင်ကြီးဟာလည်းဒီလောက်ကျေပြောတဲ့သမုဒ္ဒရာပင်လေပြင်ကြီးဟာလည်းပဲရေခွဲငယ်များပဲရှိတော်တယ်တဲ့မိဘကျေးဇူးနဲ့နိုင်စားလျင်ကြီးမားလာတာလားသေးငယ်သွားတာလားဒါကြောင့်မိဘကျေးဇူးဂုံတူကြည်ကျဲ ကဗံမြေကြီးစည်းရွက်ပုံနှင့်မြင်းမို့ချိုလောက်ရေပေါက်ပင်လေအာကာသအမြနှစ်ဖာငယ်ဒီအဲ့လောက်မိဘရဲ့ကျေးဇူးတွေကကြီးမားတယ်အဲ့လိုမိဘရဲ့ကျေးဇူးတရားတွေများလွန်းလို့အဲ့ဒီမိဘကျေးဇူးကိုကြည်အောင်ဆမ်းမယ်ဆိုပြီးတော့ လက်ရပကုံးလက်ဝဲပကုံးပေါ့လက်ရပကုံးပေါ်မှာအမိကိုတင်လက်ဝဲပကုံးပေါ်မှာဖကိုထမ်းအသက်တရားတန်းမှာအသက်ဘယ်လောက်တန်းမှာလဲအသက်တရားတန်းမှာအနှစ်တရားပတ်လုံးမိဘနှစ်ပါးကိုဟောဒီပကုံးပေါ်ကမချပဲနဲ့ပြုစုလှုပ်ကြွေးပါတဲ့ပကုံးပေါ်မှာပဲစားစရာကြွေးပါပကုံးပေါ်မှာပဲအဝတ်စားတွေဆင်ပေးပါပကုံးပေါ်မှာပဲရေမိုးချိုးပေးပါနောက်ဆုံးပကုံးပေါ်မှာပဲအညီကြီးစွန့်ချပါ အဲ့ဒီပကုံးဝေါကကိုမချဘဲနဲ့မိဘနှစ်ပါးကိုပြုစုလှုပ်ကြွေးပင်မယ်လို့လည်းပဲလောကီနည်းနဲ့ဒီလိုပြုစုလှုပ်ကြွေးနေုံနဲ့တော့မိဘကျေစုကျေပါမလားဒီအနှစ်တရာပါလို့ပြုစုလှုပ်ကြွေးပင်မယ်မိဘကိုမိဘရဲ့ကျေစုတွေဟာမကျေနိုင်ဘူးတဲ့အလောက်ဆရာမိမာတန်နဲ့ပိတာဖမြတ်ကုဏကဆံညာပါလို့မိကိုလက်ရဖတ်မှလက်ဝဲအမြဲထမ်းလျက်ပကုံးထက်တွင်သို့သို့ပင်တင်လျက်နေဆလှုပ်ကြွေး လှုပ်ကြွေးကြလေသို့ပင်နေဆလှုပ်ကြွေးကြလေရှေ့ကပြူဘူးငွေကျေးဇူးကိုအထူးမြဲခိုင်မဆက်နိုင်သည်တဲ့ဘုန်းကြီးတို့ဗုဒ္ဓဝါဒပြုတ်မှာရေးသားထားတာရှိမိမရဲ့ကျေးဇူးဟာဘယ်လိုမှကိုလောကီနည်းနဲ့ဆက်လို့တော့မကျေနိုင်ဘူးလေဒီလောက်ဒီလောက်များပြားတဲ့ကျေးဇူးတရားတွေကိုဘယ်လိုကျေးအောင်ဆက်မလဲဆက်နည်းရှိပါလားဆက်နည်းမရှိဘူးလားကျေးဇူးကျေးအောင်ဆက်တဲ့နည်းရှိပါတယ်တချို့ကမြတ်စွာဘုရားတောင်းမှ မိဘကျေးဇူးကိုမကျေဘူးတဲ့မြတ်စွာဘုရားအဘိဓမ္မာတရားတော်ကြီးဟောပြီးတော့နှုတ်တလုံးဘိုးပဲကျေတယ်လို့ဒီလိုဆိုကြတယ်မဟုတ်ပါဘူးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာမိဘနှစ်ပါးကိုကျေးဇူးအကျေဆက်တော်မူခဲ့ပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးဟာမိဘနှစ်ပါးကိုကျေးဇူးအကျေမဆက်ခဲ့ဘူးလားဆက်ခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကိုရောင်မြတ်ကြီးကဒီကျေးဇူးကိုမိဘရဲ့ကျေးဇူးတွေကိုကျေအောင်ဆက်တော့မယ်ဆိုရင်တဲ့လောကီနည်းနဲ့တော့ကျေအောင်မဆက်နိုင် ဒီတော့လောကုတ္တရာနည်းနဲ့ကြည်အောင်ဆက်မယ်ဆိုရင်တရားတရားမရှိတဲ့မိဘများကိုတရားတရားရှိအောင်လုပ်ပေးပါတရားတရားမရှိတဲ့မိဘများကိုတရားတရားရှိအောင်မိမိက ပြောဆိုတိုက်တွန်းပေးပါဘုရားပေါ်မှာယုံကြည်မှုတရားပေါ်မှာယုံကြည်မှုတန်ခါပေါ်မှာယုံကြည်မှုမရှိတဲ့မိဘများ ရှိနေရင်အဲ့ဒီမိဘများကိုဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုတွေအားကောင်းလာအောင် မိမိကပြုလုပ်ပေးဖို့မလိုဘူးလားအဲလိုပြုလုပ်ပေးပါသီလမဆောက်တည်တဲ့မိဘများကို သီလဆောက်တည်လာအောင်တချို့မိဘတွေဥပုပ်သီလဆောက်တည်ရမှာကိုဝန်လင်းနေကြညနေမစားဘဲမနေနိုင်ဘူးစားတယ်မစားဘဲမနေနိုင်ဘူးဆိုပြီးသီလမဆောင်ကြအောင်အဲတော့သီလကုသိုလ်လေးတွေရအောင်သာသမီများကမိဘကျေးဇူးကိုကျေအောင်ဆက်မယ်ဆိုရင် အဲ့ဒီမိဘများသီလစောင့်တည်ဆောင်ထင်းခြင်းလာအောင်သာသွေးများကနှိုးစော်တိုက်တွန်းပေးဖို့မလိုဘူးလားစာကဝန်တိုစီးနေပြီးတော့မိမိရဲ့ပစ္စည်းဝတ္ထုကို မပေးလို့မတန်းလို့မလှူလို့မတန်းလို့အဲဒီလိုစွန့်ကြဲပေးကမ်းမှုတွေကို သူကနှမျောတွန့်တူပြီးတော့နေပြီပေးလည်းမပေးဘူးကြွေးလည်းမကြွေးဘူးဘယ်သူမှလည်းမပေးဘူးမစွန့်ကြဲဘူးလှူဒန်းတဲ့နေရာမှာလည်းဘယ်ပုဂ္ဂိုလ်မှလည်းမလှူဒန်းဘူး အဲဒီလိုမိဘများကိုမိမိကပေးလာအောင်ကြွေးလာအောင်လှူကျင်တန်းကျင်လာအောင်သာသမီကတိုက်တွန်းနှိုးဆော်ပေးပါအဲလိုတိုက်တွန်းနှိုးဆော်ပေးလို့မိဘများဒီဒါနကောင်းမှုတွေပြုလာပြီသီလတွေစောင့်တည်ဆောင်ထိန်လာပြီဆိုရင်ဒါကျေးဇူးကိုအကျေဆက်တဲ့နည်းပဲ။ဘာဆက်တဲ့နည်းလဲ။အေးနောက်ဆုံးတစ်ခုကပညာ။နောက်ဆုံးပညာကဝိပဿနာပညာ။ဘာပညာလဲ။ ဒီဝိပဿနာပညာမဲ့ပညာဖို့ပညာမိဘတရားအာမထုတ်ဘူးတရားအာမထုတ်တဲ့မိဘကိုမိဘကတရားအာထုတ်ခြင်းလာအောင်တာသမီးများကတိုက်တွန်းပေးရမယ်တရားအာထုတ်လို့မိဘမှာအောက်ထက်ဝိပဿနာမဉ္ဇဉ်အမြင်တွေပေါင်းမြောက်သွားမယ်ဆိုရင်အပေလေးပါမလွတ်ဘူးလားမိဘရဲ့ကျေးဇူးကိုအခြေဆက်တဲ့နီးနော်ဗာဆက်တဲ့နီးလေ တကယ်လို့မိဘဟာပါရမီတို့ရှိလို့တမက်တဖို့လောက်ရောက်သွားပြီးအပယ်လေးပါးလုံးဝကိုလွတ်သွားပြီအဲဒီကနေအစဉ်စဉ်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာရသွားပြီဆိုရင်အဲဒီသာသမီဟာမိဘကိုကျေးဇူးတွေအခြေဆက်တဲ့နည်းနဲ့ဆက်လိုက်တာပဲဒါကြောင့်မို့ဝိပဿနာတရားတွေပွားများအားမထုတ်တဲ့မိဘများကိုပွားများအားထုတ်ခြင်းလာအောင်တိုက်တွန်းနှိုးဆော်ပေးတာဟာ မိဘကိုမိဘရဲ့ကျေးဇူးကို အခြေဆက်တဲ့နီးနဲ့ဆက်တဲ့ဆက်ရရောက်တယ်တဲ့ဒါကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယောစာခောဘိကဝေမာတာပိတရောအတ္တဒေတတ္တသံဗရာယသမတပိတိအတ္တဒေတတ္တယသမတပိတိနိဝေသေတိပြိဋ္ဌာပေတိဒုတိလေသီလသံဗရာယမေသရိနောသာကသံဗရာယ ဒုပင်ကြီးပညာတံပရာယသမာတေပိတိနိဝေသေးတိပဋိဋ္ဌာပိတိဧတဝတကောဘိကဝေမာတာပိတုနာကထေသဟောတိပတိကတေသဘေကဝေယဟန်တော်များဥจิตသားတို့ယောသာကောကျင်မျိုးကောင်းသာအချင်းမျိုးကောင်းသာတိကသတ္တိအတ္တတိတရတရားမရှိကြကုန်သောမာတာပိတရောမိခင်ဖခင်ကျေးဇူးရှင်တို့ကို သတ္တံတံပရာယတရာတရားနှင့်ပြည့်စုံခြင်း၌တံပရာပေတိကောင်းစွာဖြင့်နိဝေတိတိကောင်းစွာသွတ်သွင်း၏ပရိဋ္ဌာပေတိကောင်းစွာတည်စေ၏ဖယားဘောတရားဘောတန်ခါဘောမှာယုံကြည်မှုမရှိတဲ့တခြားမိဋ္ဌာအယူတွေကို ယူနေတယ်ဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုမရှိဘူး အဲဒီလိုယုံကြည်မှုမရှိတဲ့မိဘများကိုမိမိကယုံကြည်မှုတွေတရားတရားတွေဖြစ်လာအောင်တိုက်တွန်းပေးတယ်ပြောဆိုပေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိဘကိုမိဘရဲ့ကျေးဇူးကိုအခြေဆက်တဲ့နီးနဲ့ဆက်နေတာတဲ့နောက်နံပါတ်2ကသီလေနာဒုတိလေသီလမရှိကြကုန်သောမိဘတို့ကို သီလတံပရာယသီလနဲ့ပြည့်စုံခြင်းငါသီလမဆောက်တည်တဲ့သီလမဆောင်ထိန်တဲ့မိဘများကိုသီလတွေဆောက်တည်ဆောင်ထိန်လာအောင်သူ့ရဲ့တန်တမှာမြတ်စွာဘုရားရှင်ရဲ့အဆုံးအမသီလသိက္ခာတွေသီလအကျင့်တွေတည်သွားအောင်သာသမီဖြစ်တဲ့ပုဂ္ဂိုလ်ကတိုက်တွန်းနှိုးဆော်ပေးလို့သူ့တန်တမှာသီလသိက္ခာတွေတည်သွားပြီဆိုရင် အဲ့ဒီသားသမီးဟာမိဘရဲ့ကျေးဇူးကိုအခြေဆတ်တဲ့နည်းနဲ့ကျေးဇူးဆတ်နေတယ်နောက်တစ်သာဂာယမစ္စရိနောတဲ့ဝန်တိုစေးနေကုန်သောမိဘတို့ကိုဝန်တိုစေးနေတယ်ဆိုတာမိမိရဲ့ပစ္စည်းဝတ္ထုတွေပေးရမှာကမ်းရမှာစွန့်ကျင်ရမှာလှူရတန်းရမှာကို နှမျောတွန့်တိုးနေတာမပေးရဘူးမလှူရဘူး မတန်းရဘူးအဲဒီလိုနှမျိုးတွတ်တူပြီးတော့မစ္ဆေရဖက်နေတဲ့မိဘများကိုသာကတံပရာယတဲ့စွန့်ကြဲခြင်းနဲ့ပြည့်စုံလာအောင်တိုက်တွန်းနှိုးဆော်ပေးပါမိဘများပေးမှုကမ်းမှုလူမှုတမ်းမှုစွန့်ကြဲမှုတွေနည်းတဲ့မိဘများကိုမိမိကပေးခြင်းလာအောင်လူခြင်းလာအောင်တန်းခြင်းလာအောင်ကျွေးမွေးခြင်းလာအောင်အဲဒီလိုသဏ္ဍာန်တရားတွေဖြစ်လာအောင်သာကစွန့်ကြဲပေးကမ်းခြင်းနဲ့စိတ်တွေဖြစ်လာအောင် လှူဒန်းဒါနလှူဒန်းခြင်းနဲ့စိတ်တွေဖြစ်လာအောင်မိမိကတိုက်တွန်းနှိုးဆော်ပေးလို့အဲ့ဒီမိဘများဟာလှူကြတန်းကြမယ်ပေးကြကမ်းကြမယ်စွန့်ကြဲကြမယ်ဆိုရင်လည်းပဲမိဘကျေးဇူးကိုအကျေဆတ်တဲ့နည်းနဲ့ကျေးဇူးဆတ်နေသည်ညီတယ်နောက်တကပညာတို့ပညာပညာမရှိကုန်သောမိဘတို့ကိုပညာတံပရာယပညာဤပြည့်စုံခြင်း၌ အဲ့ဒီပညာဆိုတဲ့နေရာမှာလောကီပညာကိုဆိုလိုတာမဟုတ်ဘူးဝိပဿနာပညာဘာပညာလဲဟေးဝိပဿနာတရားအာမထုတ်တဲ့မိဘများကိုဝိပဿနာတရားတွေအာထုတ်ခြင်းအောင်သာသမီများကတိုက်တွန်းပေးရတယ်နှိုးဆော်ပေးရတယ်ရိတ်တာတွေကိုပို့ပေးရတယ်မိမိတို့အခုရောက်နေတဲ့ရိတ်တာကိုရောက်နေတဲ့အခါမှာမိဘများကိုခေါ်တဲ့အခါမှာ ဘယ်ချိန်ဆိုရင်တရားပွဲရှိတယ်အဲ့ဒီချိန်ရောက်အောင်လာပါလားအဲ့ဒီချိန်အမိလာခဲ့အမိလာခဲ့ရင် ဟောတရားနာရမယ်ဟောမိမိကတရားနာခဲ့အဲ့လိုတရားနာရတဲ့အခါကလည်းကြတော့ဟောတရားသဘောလေးတွေကိုသူနည်းနည်းချင်းချင်းသဘောပေါက်သွားပြီဆိုရင်မယုံကြည်တယ်ဘုရားတရားပေါ်မှာမယုံကြည်တဲ့စိတ်တွေဖြစ်လာရင်အဲ့ဒီမှာတရားနာရလို့ယုံကြည်မှုလေးတွေသရတရားတွေမတိုးပွားဘူးလား ကဲသူတပန်ကြီးလူတာတန်းတာအခုတရားပွဲကပြီးပြီးပြီးတဲ့ခါမှာအေးလူတာနဲ့ပုဂ္ဂိုလ်ကလူတန်းကြတယ်အဲဒီမှာအလူခံပုဂ္ဂိုလ်တွေလူတန်းရတာအလူခံပုဂ္ဂိုလ်တွေကလည်းပြုံးလို့ပြောလို့ဟိုလူတန်းရတဲ့ပုဂ္ဂိုလ်တွေကလည်းပြုံးလို့ပြောလို့ဝမ်းမြောက်ကြည်လွန်းနေတာတွေ့ရရင်သူ့စိတ်ထဲမှာရောဝမ်းနဲ့သွားမလားဝမ်းမြောက်လားမလားအဲဒီလိုဝမ်းမြောက်ကြည်နူးတဲ့စိတ်တွေဖြစ်ပြီးလူကျင်တန်းကျင်ပေးကျင်ကမ်းကျင်တဲ့စိတ်တွေသူ့မှာရောမဖြစ်နိုင်ဘူးလားဒီအဲဒီလိုသားသမီးကမိမိတို့ရောက်နေတဲ့အချိန်ကိုမိဘများကို တခြားအချိန်ကိုမခေါ်နဲ့ဟောဒီလိုတရားနာတဲ့အချိန်ကိုရအောင်ခေါ်ရတယ်တရားနာတဲ့အချိန်ကိုရအောင်ခေါ်ပြီးတော့တရားနာခိုင်းရတယ်အဲ့လိုနာခိုင်းရခါကလာကြတော့သူမှတရားတရားတွေမဖြစ်သေးရင်တရားတရားတွေဖြစ်ပေါ်လာတယ်ဟေဆာကစွန့်ကြဲပေးကမ်းမှုတွေစိတ်တွေမေစေရာစိတ်တွေပြောက်ပြီးတော့စွန့်ကြဲပေးကမ်းလူတန်းလူနဲ့စိတ်တွေဖြစ်လာတယ်နောက်ပြီးတော့ခုလိုတရားအားထုတ်နေတဲ့မိမိရဲ့သားငယ်သမီးငယ်အရွယ်လေးတွေမိမိရဲ့မြင်းငယ်အရွယ်လေးတွေတရားတွေအားထုတ်နေတာမြင်ရတော့မိမိကိုယ်တိုင်လည်း သတိရလားရှက်လားဩကြည်စမ်းပါငါဒီအရွယ်ရောက်လို့တောင်ဒီတရားတွေအာမထုတ်ရသေးဘူးအခုဒီတန်းငယ်သမီးငယ်လေးတွေမြင်းငယ်အရွယ်လေးတွေကဒီတရားတွေအာထုတ်နေပါပေါ့လားငါလည်းပဲကျမ်းမာရေးကိုယ့်လက်ကိုယ်ချီကိုယ်ခန္ဓာကိုယ်သင်နိုင်တုံးလေးမှာငါတရားအာထုတ်ဦးမှာပဲသူ့ရဲ့စိတ်တွေမပြောင်းလဲနိုင်ဘူးလားစိတ်တွေပြောင်းလဲပြီးတော့ဟောတရားအာထုတ်ခြင်းနဲ့စိတ်ဆန္ဒတွေဖြစ်လာတယ်အဲ့ဒီအခါကျတော့ဒီမှာတရားတွေကမိမိကခေါ်လာလို့တိုက်တွန်းလို့ တရားတွေနာကြားရင်းနဲ့တရားတွေအာထုတ်ဖြစ်သွားလို့ဝိပဿနာဉာဏ်အထူးတွေရသွားပြီမဲ့ဉာဏ်အထူးတွေရသွားပြီ ဆိုရင်မိဘကျေစုကိုအကျေဆက်ရမရောက်ဘူးလားဟေးဒါကြောင့်မို့ဧတဝတ္တကောဘေကဝေမာတာပိတုနာကထင်းစဟောတိပฏิကထင်းစဘေကဝေယံတော်များဥချေသားတို့ဧတဝတ္တခောဤမြအတိုင်းရှိဖြင့်သာလျင် မာတာပိတုနာမိခင်ဖခင်ကျေစုရှင်ဖြစ်တဲ့ပုဂ္ဂိုလ်တို့အား ကထေသာကျေစုပြုသည်၎င်းဘာကကထေသာကျေစုပြုသည်၎င်းပတိကထေသာကျေစုသတ်သည်၎င်းဟောဒီဖြစ်ပါ၏ဒီနည်းနဲ့မိဘများကိုတရားတရားမရှိတဲ့မိဘများကိုတရားတရားတွေဖြစ်ပေါ်လာအောင်သီလမဆောက်တည်မဆောင်ထိန်တဲ့မိဘများကိုသီလဆောက်တည်ဆောင်ထိန်လာအောင်စွန့်ကြဲပိကံလှူဒန်းမှုမရှိတဲ့မိဘများကိုစွန့်ကြဲပိကံလှူဒန်းမှုရှိလာအောင် ဝိပဿနာတရားတွေအားထုတ်မှုမရှိသေးတဲ့မိဘများကိုဝိပဿနာတရားတွေအားထုတ်မှုရှိလာအောင်မိမိကတိုက်တွန်းပေးမယ်နှိုးဆော်ပေးမယ်ပြောဆိုပေးမယ်ဆိုရင်မိဘရဲ့ကျေးဇူးကိုအခြေဆရမရောက်ဘူးလားဗျာကဲဆိုကြည့်လိုက်အောင်မြင်းမိုရွှေတောင်မိဘကျွေးကိုကောင်းစွာဆက်ပေးဝှကြည်ခြင်း တရံမရှိသူမိဘများကိုတရာတရားရှိပါစေညင်းမို့ရွှေတောင်မိဘကြွေကိုကောင်းစွာဆပ်ပေးဝကြည်ကြည်သီလမရှိသူမိဘများကို သီလတရားရှိပါစေမြင်းမို့ရွှေတောင်မိဘကျွေးကိုကောင်းစွာသဗ္ဗေဝကြည်ခြင်းဝန်တိုတတ်သူမိဘများကိုဝန်တိုတရားကင်းပါစေ ဝန်တိုတယ်ဆိုတာမပေးလို့မတန်းလို့မလှူလို့မသုံးလို့တဲ့ပုဂ္ဂိုလ်အဲ့ဒါကို ဝန်တိုတယ်လို့ခေါ်တာဒါကြောင့်မို့မြင်းမိုရွှေတောင်းမိဘကျွေးကိုကောင်းစွာဆက်ပေးဝတ်ကြည်ခြင်းဝန်တိုတတ်သူမိဘများကိုဝန်တိုတရားကင်းပါစေ မြင်းမိုရွှေတောင်မိဘကျွေးကိုကောင်းစွာသဗ္ဗေဝကြည်ကြည်ပညာမရှိသူမိဘများကိုပညာတရားရှိပါစေပညာဆိုတဲ့နေရာမှာလောကီပညာလားလောကုတ္တရာပညာလား အေးလောကုတ္တရာပညာဆိုတဲ့ဝိပဿနာပညာမဲ့ပညာဖူပညာကိုဆိုလိုတာနော်အဲ့ဒီပညာတရားတွေဝိပဿနာတရားတွေကိုယ်တိုင်ဝင်ရောက်အားထုတ်ပြီးတော့ဝိပဿနာဉာဏ်တွေဖြစ်ဝိပဿနာပညာတွေဖြစ်အဲ့ဒီမှတစ်ဆင့်မဲ့ပညာဖူပညာတွေဖြစ်သွားရင်မိဘကျေးဇူးကိုကျေဆက်ရမရောက်ဘူးလားဆိုလိုက်မြင်းမိုရွှေတောင်မိဘကျွေးကိုကောင်းစွာဆက်ပေးဝတ်ကြည်ခြင်း ယဉ်ညာမရှိသူမိဘများကိုယဉ်ညာတရားရှိပါစေဤတိလေးဝါဟောညွန်ပြထัจကြကျေးဇူးတွေဟောလေးဝါဆိုတာကဘာလဲနံပါတ်1ကတရားတရားနံပါတ်2ကသီလနံပါတ်3ကစာနံပါတ်3ကစာကား နံပါတ်၄ကပညာ၄ပါးနော်တရားတရားပြည့်စုံအောင်တိုက်တွန်းလှုံ့ဆော်ပေးရမယ်ယုံကြည်မှုတွေတရားတရားသီလတွေစောင့်ကြည့်ဆောင်ထိန်လာအောင်တိုက်တွန်းပေးရမယ်စာကစွန့်ကြစ်ပေးကံတူတမ်းမှုတွေဖြစ်လာအောင်တိုက်တွန်းပေးရမယ်နောက်ပြီးတော့ပညာဝိပဿနာတရားတွေအထုတ်ပြီးတော့မေပညာဘူပညာတွေရအောင်အထုတ်တိုက်တွန်းပေးရမယ်ဒါကြောင့်မို့ဤတိလေးဝါဟောညွန်ပြဆကြကျေစုတွေ ဟေဓမ္မဗုဒ္ဓအလိုကြဆိုရမှန်မသွေအဲ့ဒီကျေးဇူးဆက်နည်းကတော့ဒါမြတ်စွာဘုရားရဲ့အလိုကြပဲအဲ့ဒီအတိုင်းသာမိမိတို့ကျေးဇူးဆက်သွားမယ်ဆိုရင်မိဘရဲ့ကျေးဇူးတွေအကျေဆက်ရမရောက်ဘူးလားဗျာအေးအကျေဆက်ရရောက်တယ်မိဘရဲ့ကျေးဇူးတွေရှိမှန်သိရတဲ့ ကျေးဇူးမဆက်နိုင်ရင်ဒါကျေးမစွတ်ဖိဖို့တော့မလိုအပ်ဘူးလားဒီကျေးစွတ်မိပြီဆိုရင်ကတော့မိမိမှာအပြစ်တွေသေးမလားအပြစ်တွေကြီးမလားမိဘပေါ်မှာစော်ကားမော်ကားပြုမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပင်ငရဲတိအောင်မရောက်နိုင်ဘူးလားဘုန်းကြီးတို့ကတ္တဗမြတ်စွာဘုရားလက်ထက်ကအဲ့ဒီလိုမျိုးကောင်းသားလေးတယောက်မိဘပေါ်မှာစော်ကားမော်ကားပြုမိလို့အပင်ငရဲကိုတခါလဲအရှင်လက်လက်တခါလဲအပင်ငရဲရောက်သွားတဲ့ပုဂ္ဂိုလ်လေးရှိတယ် သတ္တဗမြတ်စွာဘုရားလက်ထက်ဗာရာဏသီပြည်မှာသူလည်းပဲဂရေ80ကျွဲဝါတဲ့တထေးတထေးသားပါမိတ္တဝိနကတဲ့သူရဲ့နာမည်ကဘယ်သူလဲလဲမိတ္တဝိနကတဲ့သူ့မှာတရားတရားယုံကြည်မှုမရှိဘူးသီလလည်းမရှိဘူးသို့တော်လည်းပဲသူကသာအဲ့ဒီလိုတရားတရားတွေမရှိတဲ့ပုဂ္ဂိုလ်သီလမရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့သူ့ရဲ့မိဘများကသောတာပန်အရိယာပုဂ္ဂိုလ်တွေသူတို့က အဲနောက်နောက်ကြတော့အသက်အရွယ်လေးကြီးရင်လာတဲ့အခါဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကွယ်လွန်သွားကွယ်လွန်သွားတဲ့အခါကာလကျတော့သားဖြစ်တဲ့ပုဂ္ဂိုလ်ဟာအမေကို အရင်နှီးတောင်းတယ်သူဟာတဲ့ခီးထွက်ပြီးတော့သူစီးပွားရှာခြင်းနဲ့ပင်လေခီးကနေပြီးတော့သွားကြရတယ်အဲလိုခီးသွားပြီးတော့လှေနဲ့စီးပွားရှာဖို့တဲ့ကုံရောင်းကုံဝယ်သွားခြင်းနဲ့ဆိုပြီးတော့မိခင်ကိုအဲဒီမှာအရင်လေးတွေတောင်းမိဘကအမျိုးမျိုးတောင်းပြောတယ်တားရဲ့ဒီလောက် ရေလန်းခရီးကြီးသားကိုမတော်စေခြင်းဘူးရေလည်းမကျွမ်းကျင်ဘူးမကျွမ်းကျင်တဲ့အတွက်ကြောင့်ငါသားလေးရေလန်းခရီးမတော်ပါနဲ့မျိုးစုမိဘဖြစ်တဲ့ပုဂ္ဂိုလ်အချောမောပြောဆိုတယ်ဘုရားဝတ်သူဟာတငယ်ချင်းပေါင်းသင်းနေတဲ့အကုန်လုံးပြောဆိုပြီးပြီတဲ့ဒါကြောင့်မို့သူ့ကိုအရင်ဒီပေးပါဆိုပြီးအရင်ဒီအတင်းအာရမတောင်းအဲလိုအရင်ဒီအာရမတောင်းပြီးတော့တခါလဲတငယ်ချင်းပေါင်းသင်းနေတဲ့တခါကုန်ပစ္စည်းတွေဝယ်ကုန်ပစ္စည်းတွေဝယ်ပြီးတော့လေတွေပေါ်မှာတင်း တင်ပြီးတော့ဒီကလည်း तू ထွက်တော့မယ်ဆိုပြီးတော့ဂေးထွက်တော့မယ်လို့တော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးမျိုးတားတယ်ငါငါသားရင်လိုက်မသွားပါနဲ့အဲ့ဒီအရင်လေးတွေဆုံးရှုံးလို့လည်းပဲငါသားမှဘာမှမဖြစ်ပါဘူးအဲ့ဒါငါသားလိုက်မသွားပါနဲ့အမျိုးစုံတားတယ်ရှိကနေတားဘယ်လိုမှတားမရဘူးအဲ့ဒီမှာအမေဖြစ်တဲ့ပုဂ္ဂိုလ်ကိုဒီလောက်တောင်ကန့်လန့်ကန့်လန့်နဲ့တားရမလားဆိုတွန်းလှဲကြလိုက်အမေဖြစ်တဲ့ပုဂ္ဂိုလ်တွန်းလှဲပလက်လန်လေးတဲ့ခါကျတော့အမေကိုတခါလဲကွင်းမသွားတော့အမေဘဝကနေကြော်ပြီးတော့တခါလဲသွားအမေဘဝကနေကြော်သွားပြီးလေပေါ်မှာသွား အဲလေပေါ်မှာရောက်အဲဒီမှာသမုဒ္ဒရာပြင်ကိုခရီးထက်ခုနှစ်ရက်မြောက်တဲ့နေ့အဲဒီမှာခုနှစ်ရက်မြောက်တဲ့နေ့ရောက်တဲ့အခါကလည်းကြတော့ဘာဖြစ်သွားလဲလေကြီးဟာလုံးဝဘာမှအန္တရာယ်မရှိဘဲနဲ့လေကြီးကတုံ့ဆိုရပ်သွားတယ်လေကြီးကတုံနေရပ်သွားတဲ့အခါကလည်းကြတော့လေသားတွေအကုန်ငကလူဆံပြဖြစ်ပြီးတော့ဘာများဖြစ်ပါလိမ့်မလဲဆိုပြီးတော့ဒီခါနဲ့အပြစ်ရှာကြတာပေါ့လေ ရွက်လက်ကြီးတွေနဲ့ဆိုတော့အဲ့ဒီမှာရွက်တိုင်တွေလည်းပဲအကုန်လုံးအမျိုးစုံစစ်ဆေးကြဂျိုးတွေစစ်ဆေးကြမျိုးစုံစစ်ဆေးကြအကုန်လုံးကကောင်းတယ်အကုန်လုံးကောင်းနေတဲ့အခါကျတော့လေတကြီးဖြစ်တဲ့ပုဂ္ဂိုလ်စဉ်းစားကြည့်တဲ့အခါကျတော့ဩငါတို့ထဲမှာဒီလေပေါ်မှာကံဆိုးတဲ့ပုဂ္ဂိုလ်ပါနေပြီထင်တယ်ဘုန်းကြီးတို့ဒီလေပေါ်မှာအကုသို့ကြီးတဲ့ပုဂ္ဂိုလ်အပြစ်ကြီးတဲ့ပုဂ္ဂိုလ်ပေါ့အကုသို့အပြစ်ကြီးမှတဲ့ပုဂ္ဂိုလ်ပါတယ်နဲ့တူတယ်အဲ့ဒီတော့ငါတို့ အဲ့ဒီပုဂ္ဂိုလ်ဖယ်ပြစ်မှသာဒီလေကထွက်မှာငါတို့ဘာမှလုပ်လို့မရတော့အဲ့တော့အပြစ်ရှိတဲ့ပုဂ္ဂိုလ်ပေါ့မကောင်းတဲ့အဲ့ဒီမှာအကုသိုလ်အပြစ်ကြီးတဲ့ပုဂ္ဂိုလ်မဲနိုင်ကြမယ်ဆိုပြီးတော့မဲနိုင်ကြတာမဲလေးနှိပ်ပြီးမဲနိုင်တာအဲ့လိုမဲနိုင်တဲ့အခါကျတော့ဘသူသွားကြလဲဆိုတော့အမေကိုစော်ကားမော်ကားပြစ်မှားသွားတဲ့မိတ္တဝိနကအဲ့ဒီမဲမဲကိုချသွားတယ်ကံကောင်းတဲ့မဲလားကံဆိုးတဲ့မဲလားအေး ဒီထဲလည်းငရုထဲလည်းမဲနိုင်အောင်မထင်မိဘစော်ကားမော်ကားလုပ်တဲ့ပုဂ္ဂိုလ်တွေပါဖြစ်အောင်ဒီမှာမိဘကိုစော်ကားမော်ကားတခါလဲပြောဆိုဆဲဆိုပြီးတော့သွားပြီးတွန်းလဲတခါလဲမိဘဘုံကနေကြော်လွှားပြီးတော့သွားတဲ့ပုဂ္ဂိုလ်အခုကြတော့မိဘကိုပြင်းမှားခဲ့တဲ့အတွက်ကြောင့်မို့အကုသို့ကြီးမားမိဘနှစ်ပါးတောင်မှအဖေနဲ့အမေနှစ်ဦးကိုပြင်းမားရင်အဖေပြင်းမားတာနဲ့အမေပြင်းမားတာမတူဘူးအမေပြင်းမားရင်ပိုးပြစ်ကြီးတယ်အဲ့ဒါမှတ်ထားကြ အမေဟာမိမိမိတို့ကိုကိုးလလွယ်10လအပင်မအစင်းရခံပြီးတော့မွေးလာခဲ့ရသူ့ရဲ့သွေးကိုနှုတ်ရည်အဖြစ်နဲ့တိုက်ကျွေးလာခဲ့တာဒါကြောင့်မို့အမေကျေးဇူးကအမတန်မှကြီးမားအမေကိုလုံးဝစော်ကားမော်ကားမလုပ်ရအခု အမေကိုသူစော်ကားမော်ကားပြုတ်သွားတဲ့အတွက်အဲ့ဒီမှာတခါတည်းအကုသို့အပြစ်တွေကကြီးမားတဲ့အတွက်ကြောင့်မို့အဲ့ဒီမှာမဲကြမဲကြတဲ့အခါဩကဲတစ်ချိန်နဲ့နေတော့မသေးကြပါဘူးနှစ်ချိန်ထပ်နိုင်မယ်ဆိုနှစ်ချိန်နှက်ကြဒုတိယချိန်နှိုက်ပြန်တယ် မိဒ္ဒဝေနကကြတတ္တရာချိန်၌ကြတဲ့မိဒ္ဒဝေနကကြအဲ့ဒီကြတော့မှလေတကြီးကကဲဒီကောင်ဟာအကုသိုလ်ကောင်ကြီးပဲအင်မတန်မှကြီးမားတဲ့အဖြစ်တွေကိုလှုပ်လာခဲ့တဲ့အကုသိုလ်ကောင်ကြီးပဲဒီကောင်ကိုတခါလဲပြစ်ချကြလို့ဆိုပြီးတော့အဲ့ဒီမှာသမုဒ္ဒရာလဲပြစ်ချလိုက်တယ်အဲ့လိုသမုဒ္ဒရာတွေကိုမိဒ္ဒဝေနကကိုဖမ်းပြီးလက်တွေခြေတွေတကယ်လို့လက်တွေခြေတွေကျိုးနဲ့မတုံရင်ဒီကောင်ကကုလာပြီးသင်္ဘောဟိုတက်အောင်မှာ အဲတော့ကူးလာပြီးသင်္ဘောပေါ်တက်မှာဆိုတော့သင်္ဘောပေါ်ကိုအတက်မခံနိုင်ဘူးအဲလိုအတက်မခံနိုင်တဲ့အတွက်လက်တွေချီတွေကျိုးနဲ့တုပ်ပြီးပြစ်ချရတာတခါလဲရေထဲကိုဘလုံးဆိုဆုံးဆုံးမြုပ်သွားတာအဲ့ဒီလေသူလဲမြုပ်သွားရောလှေကြီးကဘုံဆိုတခါထွက်ချသွားတာအခုတို့ကောင်လဲပဲကင်းသွားရောလှေကြီးကတခါလဲထွက်သွားအဲ့ဒီလိုသမုဒ္ဒရာနဲ့ပြစ်ချလိုက်တဲ့အခါကျတော့မေတ္တာဝေနကကျွန်းငယ်လေးတစ်ခုစီရောက်သွားတယ်တဲ့မျောပါသွားတယ်တဲ့အဲ့ဒီကျွန်းငယ်လေးမှာ သူတွေ့တာကတကား၄ပေါက်ရှိတဲ့မြို့ကြီးတွေ့တယ်တဲ့တကားဘယ်နှပေါက်ရှိလဲတကား၄ပေါက်ရှိတဲ့မြို့ကြီးကိုတွေ့တယ်တဲ့အဲ့ဒီမှာမြို့ကြီးထဲမှာမြို့ပြင်မှာလည်းလူလည်းမတွေ့ဘူးအဲ့ဒါနဲ့သူတခါလဲလျှောက်သွားတာမြို့ပြင်ငန်းနေပြီးတော့မြို့ထဲဝင်သွားတယ်မြို့ထဲရောက်တဲ့အခါကာလကြတော့လူတွေကခေါင်းပေါ်မှာသူ့မျက်စိနဲ့မြင်တာနော် သူမျက်စိနဲ့မြင်တာကလူတွေကခေါင်းပေါ်မှာရွှေပန်းတွေကိုခေါင်းပေါ်မှာရွက်ပြီးတော့သွားနေကြတယ်လို့သူမျက်စိနဲ့မြင်တာသူမျက်စိနဲ့မြင်ဟိုမှန်ကမဟုတ်ဘူးဥတ္တာရဆိုတဲ့ငရဲကိုရောက်နေတာဘာငရဲကိုရောက်နေတာလဲအဲ့ဒီမှာသူတို့ဥကောင်းပေါ်မှာဓာတ်ဆက်တွေကဖြတ်နေတာဓာတ်ဆက်ကြီးတွေကလဲပန်းပြီးတော့ဖြတ်နေတော့ခေါင်းကြီးတစ်ခုလုံးသွေးတန်ရဲရဲတွေမတွေ့ရဘူးလား အဲ့ဒီခေါင်းကြီးတကူလိုသွေးတန်ရဲရဲတွေနဲ့ရဲနေတာကိုသူ့စိတ်ထဲကပန်းအရဲတွေပန်းအနီကြီးတွေပန်းနေတဲ့ပုဂ္ဂိုလ်တွေတခါနဲ့ပန်းတွေကိုရွက်ပြီးသွားနေတဲ့ပုဂ္ဂိုလ်တွေဆိုပြီးတော့ဟာခြိသမ်းမောင်ခင်ဗျားတို့ခေါင်းမောင်ကပန်းတွေကတဲလှပါလေလှလှကြီးလားသူကသူ့စိတ်ထဲမှာတော့ပန်းတွေပန်းသွားတဲ့ပုဂ္ဂိုလ်ပန်းတွေရွက်သွားတဲ့ပုဂ္ဂိုလ်လို့ထင်တာငရေပန်းကိုပါထင်သွားတယ်ရွှေပန်းထင်တယ်အဲ့ဒီစကားအဲ့ဒီကစတာဒီမိတ္တဝေနကကစငရေပန်းကိုရွှေပန်းထင်တယ် အဲ့ဒီမှာသူဟာဟိုကငရဲဓာတ်ဆက်တွေနဲ့အဲ့ဒီမှာခေါင်းတွေကိုတခါနဲ့လှိပြပြီးတော့သွားနေတာဆိုတော့အဲ့ဒီခံစားနေရတဲ့ငရဲခံစားနေရတဲ့ပုံကိုယ်ကြီးခေါင်းကိုဓာတ်နဲ့တခါနဲ့လှိပြီးသွားနေတဲ့ဟာတွေကိုခံစားနေရသူကရွှေပန်းတွေပန်သွားတဲ့ပုံကိုယ်တွေထင်ပြီးတော့ဟာခင်ဗျားတို့ခေါင်းပေါ်ကရွှေပန်းတွေကလှလာကြီးလားဘာလားညာလားပေါ့လေသူကအဲ့ဒီမှာလိုက်ပြီးပြောတာပြောတဲ့အခါကျတော့ဟိုထဲမှာပြောခံရတဲ့ပုဂ္ဂိုလ်ကစဉ်းစားလိုက်ဒီကောင်ငါလိုပဲအကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ဖြစ်လိမ့်မယ် ငါကျွတ်လွတ်ဖို့အချိန်တန်ပြီထင်တယ်အဲ့တော့ဒီကောင်ကငါငါကောင်းမော်ကတခါလဲရဟန်းဆက်ကြီးကိုသူ့ပေါ်မှာပြစ်ပေးလိုက်ပါမယ်ဟုတ်တယ်ဗျာခမည်းလိုချင်ရင်ရော့ဆိုပြီးတော့ချက်ချင်းပြစ်ပေးတာအဲ့ဒီမှာဓာတ်ဆက်ကြီးဟာအဲ့ဒီမိတ္တဝိနကရဲ့ခေါင်းပေါ်မှာတင်ပြီးတော့တခါလဲဓာတ်ဆက်ကြီးနဲ့ငရဲခံရတာပိုင်ပိုင်အဖြတ်ဖြတ်ကံကောင်းကိုတခါလဲဓာတ်ဆက်ကြီးလေပြီးခုတ်နေတော့တာအဲ့လိုအပင်ငရဲကိုတခါနဲ့အသက်ရှင်လျက်နဲ့ပဲတခါလဲလူဘဝနဲ့ပဲတခါလဲငရဲကြပြီးတော့ငရဲခံစားရတယ် ဒါမိဘမိဘကိုစော်ကားလို့လားမစော်ကားလို့လားဒါမို့မိဘကျေးဇူးတွေကိုကြည်အောင်မဆန့်နိုင်ရင်နေပါစေမိဘကိုတော့မစော်ကားမိစေနဲ့ဟုတ်တယ်မဟုတ်လားအဲတော့မိဘကိုသာစော်ကားမော်ကားပြုမိပြီဆိုရင်အဲဒီအပြစ်တွေဟာမိမိအပင်ငရဲဖြစ်အောင်မခံစားရဘူးလားဟင်အပင်ငရဲဖြစ်အောင်ခံစားရတယ်ဘုန်းကြီးတို့ယောဂများယောဂီများမိဘကိုပြုစုလှုပ်ကြွေးမယ်မိဘရဲ့ကျေးဇူးတရားတွေကိုပြုစုလှုပ်ကြွေးမယ်ဆိုရင် အဲ့ဒီပြုစုလှုပ်ကြွေးတဲ့ပုဂ္ဂိုလ်မိမိခြေစုကိုသိပြီးတော့ပြုစုလှုပ်ကြွေးတဲ့ပုဂ္ဂိုလ်ဟာဒီယခုမျက်မှောက်ဘဝမှာလည်းပဲပညာရှိသူတော်ကောင်းတွေရဲ့ရှင်းမွန်းကိုမခံရဘူးလားဩကြည်သားမအောင်ဘုရုသားသမီးလေးတွေသိထားလိုက်တာမိဘခြေစုတွေသိလိုက်တာပြုစုလိုက်ကြတာမိဘနှစ်ပါးကိုပြုစုလိုက်ကြတာတော်တော်ကိုတော်တဲ့ကလေးတွေပါလားဆိုတဲ့ပညာရှိသူတော်ကောင်းတွေရဲ့အရှင်းမွန်းကိုခံရတယ် နောင်တမလွန်ဘဝရောက်တော့လည်းပဲမိဘကိုပြုစုလုပ်ကျွေးခဲ့တဲ့ကျေးဇူးကြောင့်ကုသိုလ်တွေကြောင့်နတ်ပြည်နာလောကမှာရောက်ရှိပြီးတော့နတ်စည်းစိမ်တွေမခံစားရဘူးလားအဲ့လိုခံစားရတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒါနာတာယနာပါရိစရိယာယဒါနာယတာယနာပါရိစရိယာယမာတာပိတုတုပန္တိတာတဲ့ဣတိဝါနံပတံတန္တိပစ္စတကေပမောရတိ ဒါယနာပါရိသရိယယမာတာပိတုသူပန္တိတာဣတိဝနံပတတံဒီပစ္စတကေပမောတတိမာတာပိတုသူမိခင်ဘာခင်ကျေးဇူးရှင်တို့ပေါ်၌ဒါယနာပါရိသရိယယထိုသောသဘောရှိသောပြုစုလှုပ်ကြွေးခြင်းဖြင့်ဗာဏိတာအတိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောပညာရှိအပေါင်းတို့သည် နတောမိဘနှစ်ပါးကိုပြုစုလှုပ်ကြွေးကြကုန်သောသူတို့ကိုဣဒေဝံဤပြစ္ဆုပံဘဝံ၌ပင်လျင်ပတံတန်တိချီးမွမ်းကြလေကုန်၏မိဘနှစ်ပါးကို ပြုစုလှုပ်ကြွေးတဲ့ပုဂ္ဂိုလ်တွေကိုပညာရှိသူတော်ကောင်းတွေကဒီမျက်မှောက်ဘဝမှာပဲချီးမွမ်းကြတယ်တဲ့သောတုံမိဘနှစ်ပါးကိုပြုစုလှုပ်ကြွေးကြကုန်သောသူတို့သည်သစ္စာတမလွန်ဘဝသို့ရောက်၍ တကေနပြိနလောက၌ဗမောရတိကောင်းစွာမှုလျော်ရပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာမာတုပောရကသုံးနဲ့စပြီးတော့မိဘများရဲ့ဂုဏ်ကျေးဇူးတွေကိုဟောကြား အဲ့လိုမိဘများရဲ့ဂုဏ်ကျေးဇူးတွေကိုဟောကြားနေတဲ့အခါဟိုးစောစောကတွန်းရဆောက်တရားကနေပြီးတော့ပြန်လာတဲ့ယဟန်တော်လေးမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုနာကြားနာကြားတဲ့အခါကျတော့မိဘကျေးဇူးကြီးချီးမွမ်းထောမနာပြုပြီးတော့ဟောကြားတဲ့အခါကျတော့အဲဒီမှာမိဘနှစ်ပါးကိုပြည့်စုံလှုပ်ကြွေးဖို့ရာအတွက်ငါပြည့်စုံလှုပ်ကြွေးမယ်ငါမှမိဘကျေးဇူးတွေအများကြီးရှိနေပြီဒါမိဘနှစ်ပါးကိုရှာမယ်ဆိုပြီးတော့တာဝတိမြို့လေးပြင်လေးရလက်ပံပြီးတော့ ဆုံးခံရင်းနဲ့လက်ပတ်ရှာတာအဲဒီမှာလမ်းတွေကောင်းမွန်တဲ့လမ်းတွေလျှောက်ရှာမတွေ့ဘူးအဲဒီမှာလမ်းကြိုလမ်းကြားလေးတွေလက်ပတ်ရှာတယ်နောက်ဇယံအိုဇယံဟောင်းလေးတွေအဲဒီလိုနေရာမျိုးတွေလက်ပတ်ရှာတော့မှအဲဒီမှာဇယံတစ်ခုပေါ်မှာဇနီးမောင်တာအဖိုးအိုဖွားအိုနှစ်ယောက်တခါလဲတယောက်ပေါ်မှာတယောက်မိပြီးတော့တခါလဲနန်းရံလေးမိတယောက်ပေါ်မှာတယောက်မိရင်းနဲ့အနားယူပန်းဖြေနေကြတာတွေ့ရအဲဒီမှာသူကလည်းပဲအဲဒီဆရာလေးပေါ်တက်သွား တက်သွားပြီးသေးသေးချာချာကြည့်တဲ့အခါကျတော့ဒါသူ့ရဲ့မိဘနှစ်ပါးပဲဆိုတာသူသိတယ်။အဲလိုမိဘနှစ်ပါးပဲဆိုတာသိပြီးတော့အဲ့ဒီမှာအဲ့ဒီနားမှာခါတဲ့ဇရရှေ့မှာတဲ့တဲ့မှာဆွမ်းရတယ်။မတ်တက်ကလေးရပြီးတော့လိလအကက်ခတ်လိလအကက်ခတ်တဲ့ကမိဘများလို့ဆိုတာတွေ့တော့မိဘနှစ်ပါးကလည်းပဲဟိုဘောင်ကနားနေရင်ကနေပြီးတော့ဟောကိုတော်လေးတစ်ပါးလာပြီးတော့ဆွမ်းရနေပါလား။အဲဒီမှာကိုတော်လေးတစ်ပါးဆွမ်းရနေပါလားဆိုပြီးတော့ ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကဇနီးဖြစ်တဲ့ပုဂ္ဂိုလ်ရှင်မကြီးငါတို့မှလည်းဘာမှလောင်းစရာလှူစရာမရှိဘူးကွယ်ငါတို့တောင်မှသူများပေးမှကမ်းမှစားရအဲတော့အဲ့ဒီကိုတော်လေးကိုသွားပြီးတော့ကတော်စွမ်းလောင်းလိုက်ပါတဲ့ဘာစွမ်းလောင်းလိုက်တာလဲအခုခေတ်မှာတော့ဖြင့်ကတော်စွမ်းဆိုရှင်ဘုရားကတော်စွမ်းမှာဘုရားဆိုပြီးပါဇက်ကထွက်អော်လိုက်တာတကယ်တော့ကတော်စွမ်းဆိုတာစွမ်းမပါဘူးသွားပြီးဥချတာ အရှင်ဘုရားတပည့်တော်တို့နေရာကလွဲပြီးတော့ဟိုတစ်ဖက်နေရာတစ်ဖက်အိမ်ကိုသွားပြီးတော့အလူခံတော်မူပါဗျာဆိုပြီးတော့ကြော့တာအဲ့ဒါကိုကြော့စွမ်းခေါ်တယ်သူခင်ဗျားတို့အဲ့ဒီအိမ်ပေါင်းကနေထွက်ပြီးတော့ကြော့စွမ်းမှဘုရားလို့ပြောရတာမဟုတ်ဘူးအဲ့ဒီမှာကြော့တာသွားပြီးကြော့ပြီးတော့တပည့်တော်တို့အိမ်ကိုကြော်ပြီးတော့တခြားအိမ်ကိုကြွပြီးတော့အလူခံတော်မူပါဗျာတပည့်တော်တို့အိမ်မှာတော့လောင်းစရာလူစရာမရှိလို့ပါဗျာလို့ကြော့လိုက်တာဒါကိုကြော့စွမ်းအဲ့ဒီမှာကြော့ပြီးတော့တခါတည်း ဖွားကြီးကပြန်လာပြီးတက်ပြီးတော့ဇရက်ပေါ်မှာတက်ပြီးတော့နေလိုက်ပြန်တယ်။သတိရလို့ကြည့်လိုက်ပြန်တယ်ကိုရိုလေးကမပြန်သေးပြန်ဘူး။ရှင်မကြီးကိုရိုလေးလည်းမပြန်သေးဘူး။သွားပြီးကြော်စွမ်းလောင်းလိုက်ပါအောင်ကွာ။တစ်ချိန်သွားပြီးကြော်စွမ်းလောင်းလိုက်ပြန်တယ်ပြန်တက်လာတယ်။နောက်သတိရလို့ကြည့်လိုက်တယ်ကိုရိုလေးကမပြန်ပြန်မပြန်တော့မှတန်တရားဖြစ်လာတယ်။ရှင်မကြီးငါတို့သားလေးများဖြစ်နေမလားမသိဘူး။ငါတို့ကြော်စွမ်းလောင်းတာလည်းသုံးချိန်တိုင်လည်းရှိပြီ။အဲတော့ဒီကိုရိုလေးမပြန်ဘူး။ အဲ့တော့ငါတို့အနန္တသွားကြည့်အောင်အသက်ရွယ်ကြီးပြီဆိုတော့လည်းပဲမိဘနဲ့ကွဲကွာကွေကွင်းလာခဲ့တာလည်းပဲနှစ်ပေါင်းကတိုးထဲမှာက12နှစ်ကျောင်းမှာကဘယ်နှစ်လဲအလုံးပေါင်း16နှစ်တိုင်တိုင်ကွဲကွာနေတာဖြစ်တော့အဲ့ဒီမှာသားလေးတဲ့သားလေးကိုလည်းမမှတ်မိတော့အဲ့တော့မျက်စိတွေကလည်းအသက်ရွယ်ကြီးရင်လို့မွဲနေပြီဆိုတော့အဲ့ဒီမှာနှစ်ယောက်သားတခါတည်းဇနီးခင်မောနှစ်ယောက်လက်ကလေးဆွဲပြီးတော့ကြည်ရလေးဘောကဆင်းလာပြီး အဲ့ဒီမှာတေချာကြည့်တာအဲ့ဒီမှာသားလေးရဲ့မျက်နှာကိုတေချာကြည့်ကြတာအဲ့လိုတေချာကြည့်တဲ့အခါကျတော့မာဟိုကယဟန်တော်လေးကလည်းပဲစိတ်ကိုဘယ်လိုမှမထိန်နိုင်ဘူးသူကအဲ့ဒီမှာမျက်ရည်တွေကျသားလေးရဲ့မျက်ရည်တွေကမိဘနှစ်ပါးရဲ့အပေါ်မှာသားလေးရဲ့မျက်ရည်တွေကျနောက်မိဘနှစ်ပါးကလည်းသားလေးမျက်ရည်ကျနေတာကိုတွေ့တော့မှဒါငါတို့သားလေးပဲဆိုတာကိုသိပြီးတော့ ဖေဖြစ်တဲ့ပုဂ္ဂိုလ်ကညာဘက်မအေဖြစ်တဲ့ပုဂ္ဂိုလ်ကဘယ်ဘက်ကိုတခါလဲခြေတော်လေးတွေကင်ပြီးတော့ဖက်တာအဲ့ဒီမှာမိဘနှစ်ပါးရဲ့မျက်ရည်တွေကသားလေးရဲ့ခြေပမိုးပေါ်မှာကျနေစကားတစ်ခုမှမပြောနိုင်ကြဘူးအဲ့ဒီမှာမိဘနဲ့သားသမီးသားလေးနဲ့တွေ့နေကြတဲ့အချိန်မှာတစ်ပါးနဲ့တစ်ပါးတဦးနဲ့တဦးစကားမပြောနိုင်ဘူးအဲ့ဒီလိုတခါတဲ့ရင်ထဲမှာစိုက်တန်နေပဲရှိနေကြတယ်အဲ့ဒီအချိန်ကအဲ့ဒီမှာနောက်ဆုံးကြမှာ စကားလည်းပြောနိုင်လာတယ်ကိုတော်လေးကနေပြီးတော့မိဘနှစ်ပါးကိုသူ့ဟာသူစိတ်အားတင်းပြီးတော့မိဘနှစ်ပါးကိုတခါတယ်အခုံးလေးကနေဆွဲထူတယ်ဆွဲထူပြီးတော့ဇရက်ပေါ်မှာတင်တယ်ဇရက်ပေါ်ရောက်တဲ့အခါကျတော့မှမိမိဒကာဒကမတွေလောင်းလှူလိုက်တဲ့ဆွမ်းသပိတ်လေးကို မိဘနှစ်ပါးတန်ထိုးပေးပြီးတော့မိဘနှစ်ပါးရဲ့ခွတ်စုပ်ကလေးတွေထဲမှာတခါနဲ့သူ့ရဲ့ပန်လာတဲ့သပိတ်ကလေးတွေကဆွမ်းနေဆွင်းရင်းနေအကုန်လုံးထည့်ပြီးကျွေးတယ် အဲ့ဒီမှာမိဘနှစ်ပါးစားတော့လို့ကုံသွားပြီဆိုတဲ့အခါကျတော့ तू စားစရာမကြံဘူးစားစရာမကြံတဲ့အခါမှာမိဘနှစ်ပါးကိုတာလေးထားခဲ့ပြီးတော့တခါပြန်ပြီးတော့ဆွမ်းကန်ထွက်တယ်ဆွမ်းကန်ထွက်လို့ရလာတာလေးကိုလည်းမိဘနှစ်ပါးကိုပြန်ကျွေးတယ်မိဘနှစ်ပါးကပိုရှံပြီဆိုတာလေးတော့မှ तू စားတယ်အဲ့ဒီလိုနဲ့ရက်တွေများလာတဲ့အခါကျတော့ဒီယဟန်တော်လေးမဝရည်သာစားနေတယ် မိဘနှစ်ပါးကိုပဲသူကကျေးဇူးဆတ်မယ်ငါမိဘကျေးဇူးတွေငါကြောင့်မိဘနှစ်ပါးဒီလိုဖြစ်ရတယ်ဆိုပြီးတော့ကျေးဇူးဆတ်မယ်ဆိုပြီးတော့မိဘနှစ်ပါးကိုပဲပြုစုလှုပ်ကြွေးတော့သူဟာအအိတ်ပြက်အနေပြက်အစားပြက်အစားကလည်းပဲဝါဝလင်းလင်းမစားရအဲ့လိုဆိုတဲ့အခါကျတဖြည်းဖြည်းပိန်ချုံကြုံလီလာတဲ့အခါကျတော့ယဟန်တော်တွေတွေ့ကြယဟန်တော်တွေတွေ့တဲ့အခါငါရှင်တင်းဘယ်လိုဖြစ်နေတာလဲတင်းဘယ်လိုယောဂါတွေခံစားနေရတာလဲဘာဖြစ်လို့လဲမေးတဲ့အခါကျတော့မှမကွယ်မဝဲ့သူဟာမိဘနှစ်ပါး နိဗ္ဗာန်နှစ်ပါးရဲ့ကျေးဇူးကိုဆက်နေပါတယ်ဘယ်လိုကျေးဇူးဆက်တာလဲကိုယ်မှာဘာမှလည်းပေးစရာမရှိပါဘူးအဲဒါပေးစရာမရှိတဲ့အတွက်ကြောင့်မို့စွမ်းခံပြီးတော့မိဘနှစ်ပါးကိုကျွေးမွေးပြီးတော့ပြည့်စုံစောင့်ရှောက်နေပါတယ်ဆိုတော့မှအဲ့ဒီမှာယဟန်တို့တွေကငါရှင်သင်ဟာဒကာဒကမတွေရဲ့တရားတရားကိုသင်ဖြစ်စည်းနေတာပဲဒကာဒကမတွေကယဟန်တို့များရဲ့သီလဂုဏ်တမာရီဂုဏ်ပညာဂုဏ်ကိုကြီးညိုပြီးလှူတယ် သင်ကမိဘတွေကိုလူတကာတကမတွေကိုကျွေးမွေးနေတယ်ဆိုတော့တကာတကမတွေတရားတရားပျက်စီးကုန်လိမ့်မယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကိုသွားပြီးလျှောက်ကြတာဘသူကိုသွားလျှောက်ကြတယ်အဲ့ဒီမှာမြတ်စွာဘုရားကိုလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခေါ်တော်မူတယ်အဲ့ဒီကိုတော်လေးကိုခေါ်လိုက်ဆိုပြီးခေါ်တယ်ခေါ်တဲ့အခါကလည်းကြတော့ယဟန်ပြိတ္တရဲ့ရှေ့မှာပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက သင်မိဘနှစ်ပါးကိုပြည့်စုံလုပ်ကျွေးနေတယ်ဆိုတာအမှန်ပဲလားဆိုတာကိုမေးပါတယ်အမှန်ပါပဲဗျာသင်ဘယ်လိုပြည့်စုံလုပ်ကျွေးနေတယ်လဲလို့မေးတဲ့အခါကျတော့မှတပည့်တော်ဆွမ်းခံပြီးတော့ပြည့်စုံလုပ်ကျွေးပါတယ်ဗျာဒီဆွမ်းခံပြီးတော့ကျွေးလို့မိဘနှစ်ပါးမဝသေးရင်ဒုတိယတစ်ကြိမ်ပြန်ပြီးတော့ဆွမ်းခံပါတယ်ဆွမ်းခံပြီးတော့မိဘနှစ်ပါးကိုဝါဝလင်းလင်းကျွေးမွေးပါတယ်ကျွေးမွေးလို့မိဘများပူရှံတဲ့အခါကျတော့မှတပည့်တော်တပိတ်ကိုရေကျင်းပြီးတော့ တောက်ပြီးတော့ပဲတပည့်တော်နေပါတယ်ဗျာတပည့်တော်အဲ့လိုမိဘကိုပြုစုလှုပ်ကြွေးပါတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလျှောက်တော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအာဟုသောတာတုတဲ့တာတုကောင်းလေစွာကောင်းလေစွာအာဟုသောငါရှင်တာတုကောင်းလေစွာဆိုပြီးမြတ်စွာဘုရားတာတုခေါ်တော်မူတယ်ဘသူတာတုခေါ်တာလဲဘသူလှုပ်ကြွေးလို့လဲယဟန်တော်များရောမိဘကိုမလှုပ်ကြွေးကောင်းဘူးလား အာလုံးသားသမီးများသည်သားသမီးတိုင်းသားသမီးတိုင်းလူသားပဲဖြစ်စေယဟန်ပဲဖြစ်စေမိမိရဲ့မိအိုဖအိုများကိုပြုစုလှုပ်ကြွေးကောင်းတယ်အဲဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းမခေါ်တယ်သာရုခေါ်တော်မူတယ်သာရုသုံးချိန်ခေါ်တော်မူတယ်ဒါကြောင့်မိဘကိုလှုပ်ကြွေးတာမြတ်စွာဘုရားကိုယ်တိုင် သာရုခေါ်တော်မူတဲ့လှုပ်ကြွေးခြင်းမှာကျေးဇူးဆက်ခြင်းမှာအဲတော့ဘုရားရှင်ကိုတော်မြတ်ကြီးကချက်သားတဲ့ငါဘုရားလည်းပဲတင်လိုပဲမိဘနှစ်ပါးကို ပြုစုလှုပ်ကြွေးခဲ့တယ်ဆိုပြီးသူဝဏတာမဇတ်တော်ကိုမြတ်စွာဘုရားပြန်ဟောတယ်။ဗဇတ်တော်ကိုပြန်ဟောတယ်။သူဝဏတာမဒီရတိလေးဟာသူ့ရဲ့မိဘနှစ်ပါးကိုမလှုပ်ကြွေးဘူးလား။ဟေးမြတ်စွာဘုရားအလောင်းတော်ဖြစ်တဲ့သူဝဏတာမဟာမိဘနှစ်ပါးမျက်စိနှစ်ကွင်းအလင်းမရတဲ့မိဘနှစ်ပါးကိုလှုပ်ကြွေးခဲ့တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကပြန်ပြီးတော့အတိတ်ဆောင်ပြီးတော့ဟောကြားတော်မူတာ။ဒါကြောင့်မို့မိဘများကိုပြုစုလှုပ်ကြွေးတယ်ဆိုတာ လူပုဂ္ဂိုလ်တွေလည်းပဲမိဘကျေးဇူးတိပြီးတော့ကျေးဇူးဆက်တဲ့အနေအားဖြင့်မိဘများကိုမိအိုဖအိုများကိုပြုစုလှုပ်ကြွေးကောင်းသလိုယဟန်တော်များလည်းပဲမိဘကျေးဇူးကိုတိပြီးတော့အဲဒီလိုမိအိုဖအိုများကို စွန့်ခံပြီးတော့ပြုစုလှုပ်ကြွေးဖို့ရာလှုပ်ကြွေးသင့်သလားမလှုပ်ကြွေးသင့်ဘူးလားလှုပ်ကြွေးကောင်းသလားမလှုပ်ကြွေးကောင်းဘူးလားမိဘကျေးဇူးကိုဆက်ကောင်းတယ်ဆိုတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင် သာဓုမခေါ်တော့ခေါ်တော်မမူဘူးလားသာဓုခေါ်တော်မူရင်ဒီလိုသာဓုခေါ်ယုံနေလားဆိုတော့မြတ်စွာဘုရားကဒီလိုမိဘကိုလှုပ်ကြွေးခြင်းဟာဒီမျက်မှောက်မှလည်းပဲပညာရှိသူတော်ကောင်းတွေရဲ့အချီးမွမ်းကိုမခံရဘူးလားမိဘကိုလှုပ်ကြွေးပြုစုတဲ့ပုဂ္ဂိုလ်ကျေးဇူးဆတ်တဲ့ပုဂ္ဂိုလ်ကိုနောင်တမလွန်ဘဝရောက်တော့လည်းပဲသူဂတိဘဝကိုမရနိုင်ဘူးလားအေးရနိုင်တယ်ဆိုတာလေးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောထားတဲ့ဒီကာထာလေးရွတ်ပြီးတော့ဒီကနေ့တရားသိညာဆိုနော် ဒါနာတကတာယနာပါရိသရိယာယမာတာပိတုတုပန္တိတာဒါယနာပါရိသရိယာယမာတာပိတုတုပန္တိတာဣဒေဝနံပတံတံတိပစ္စအသက်ေပမောတတိမာတာပိတုသူမိခင်ဖခင်ကျေးဇူးရှင်တို့၌တန်တယနာပါရိစရိယာယထို့သောသဘောရှိသော ပြုစုလှုပ်ကြွေးခြင်းဖြင့်ဗန္ဒီတာပညာရှိသူတော်ကောင်းတို့သည်နန္တုမိဘကိုလှုပ်ကြွေးတဲ့အမျိုးကောင်းသားအမျိုးကောင်းသမီးကိုဣတိဝံဤပြစ္ဆုံပံဘဝ၌ပင်လျင်ပဒံတန်တိချီးမွမ်းကြလေကုန်၏တောထိုမိဘကို အမြဲလှုပ်ကြွေးပြုစုတဲ့ပုဂ္ဂိုလ်သည်သစ္စာတမလွန်ဘဝသို့ရောက်၍ တကိနပြိနလောက၌ဗမောရတိမှု့လျောရပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဖျားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း